ယနေ့2021ခုနှစ်6လပိုင်း12ရက်နေ့ Quantum Buddhist USA မှာကြီးမှုပြီးတော့ကျင်းပတဲ့ဓမ္မသဘင်ပွဲမှာယနေ့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေဦးစဉ်တက်တော်90ပြည့်ပူဇော်ပွဲလုပ်ရင်းနဲ့ဆိုတော့ဒီနေ့မိဘကျေးဇူးဆက်တဲ့အနေနဲ့ မိတွေးတော်ဂေါရမီရဲ့ထေရီမာကြီးရဲ့ဘဝနဲ့ဓမ္မကျင့်စဉ်တွေကိုဒီနေ့ဦးဇင်းဟောပြပါမယ်ဦးဇင်းအပေါ်မှာတရားဓမ္မပေါင်းတော်ကောင်းတို့တွေအခုလှူကြတယ်တန်းကြတယ်ထောက်ပံ့ကြတယ်ဦးဇင်းပြုနေတဲ့ပြည်တွင်းပြည်ပသာသနာတော်မြတ်ကြီးကိုထောက်ပံ့လှူဒန်းနေကြတဲ့တရားဓမ္မတွေဟာ ဒီဘဝမှာဥစဉ်ရဲ့အမေရင်ဖေရင်မဟုတ်ပေမဲ့တန်ត្រာမှာရသော်ဖေဟာက အမေမတော်ခဲ့ဘူးတာ အဖေမတော်ခဲ့ဘူးတာတယောက်မှမရှိပါဘူးတဲ့အဲ့တော့ကိုယ့်ရဲ့မိဘတွေတော်ခဲ့ဘူးပြီးတဲ့ဆွေတွေမျိုးတွေမိဘတွေကိုကျေးဇူးဆက်တဲ့အနေနဲ့ဒီနေ့ဝိပဿနာတရားတွေလည်းပါအောင် ပြီးတွေ့တော့ဂေါတမီကြီးရဲ့ဘဝဇလန်းအစအဆုံးရောသူ့ရဲ့ဘဝနဲ့ဓမ္မကျင့်စဉ်တွေရောအားလုံးကိုဒီနေ့စေစေစုံစုံကျေးဇူးဆက်တရားအနေနဲ့ယနေ့ဦးဇင်ဟောကြားပေးပါမယ်။ရသော်ဖျက်ရှင်ကိုရောမြတ်ကြီးရဲ့မေတော်မွေးမိခင်ကမေတော်မာယာ ကျွေးမိခင်ကမိထွေးတော်ခေါ်ဓမီဟောဒေဝဒဟကပိလဝရေဒေဝဒဟဒေဝဒဟဆိုတဲ့တိုင်းပြည်နဲ့ကပိလဝကအလုံးကဆွေတွေမျိုးတွေကြီးပဲအင်းစနမင်းကြီးရဲ့သမီးတော်နှစ်ပါးတာတယောက်ကသုဗ္ဗဗုဒ္ဓ မေတော်ကသူ့လက္ခဏာတဲ့မိဖုရားကြီးကအစ္စနာမင်းကြီးရဲ့မိဖုရားခေါင်းကြီးကသူ့လက္ခဏာသာသမီ၃ယောက်ထွန်းကားတယ်အဲ့ဒီထွန်းကားတဲ့ထဲမှာဟောဒီသမီး၂ယောက်ကိုဘေးရင်တွေပုံနာတွေနဲ့ဖတ်ကြတယ်ဟောဒီသမီး၂ယောက်ရဲ့မွေးဖွားလာမဲ့ သားတွေသမီးတွေသည်လောကမှာစัจဝရမင်းတော်၎င်းနော်အမျိုးသမီးမွေးဖွားခဲ့ရင်စัจဝရမင်းရဲ့မိဘရာခေါင်းတော်၎င်းဖြစ်ရမယ်သားသမီးတွေဒီမျိုးသမီးနှစ်ယောက်ဟာအမတန်မှဘုံကံကြီးမားကြတယ်အစောကြီးကတည်းနမိတ်ဖတ်ထားခဲ့တာအရွယ်ရောက်တဲ့အချိန်ရောက်တော့ သုတ်တော်ဒနမင်းနဲ့ညီမနှစ်ယောက်လက်ထပ်ကြတယ်ကပိလုကိုရွှေနန်းတော်ကြီးကိုရောက်လာတာကပိလုကိုရွှေနန်းတော်ကြီးမှာနေရင်တဲ့ဦးဇင်းတို့ရသော်ဖျားအလောင်းတော်တုတိတာနတ်ပြည်ကနေမှပရိသန္တိနေဖို့လူပြည်မှာဆင်းပြီးဖျားဖြစ်အောင်ကျင့်ဖို့ စัจ java လာတိုက်တသောင်းကနတ်မြမာတွေလာပြီးတောင်းပန်ကြတယ်တောင်းပန်ကြတဲ့အချိန်မှာဦးဇင်းတို့ရဲ့ဖရာ အလောင်းတော်တေတကေတုနတ်သားဟာကြည်ချင်းကြီး၅ပါးကိုကြည်ခဲ့တယ်ဖရာပွင့်ရာ အရက်ဖြစ်တဲ့ကျွန်းကြီး၄ကျွန်းထဲမှာတောင်ကျွန်းအဲ့ဒီတောင်ကျွန်းမှာဇဗုဒိတ်ကျွန်းမှာ သွားပြီးတော့ငါမွေးဖွားရမယ်ငါ့ကိုမွေးဖွားပြီးရင်ငါရဲ့မေတော်သည်အသက်9ရက်ပဲရှိရလိမ့်မယ်မေတော်ရဲ့အသက်တန်းပိုင်းခြားအလုံးကိုကြည့်ရတယ်ဖះရှင်ကိုရောမြတ်ကြီးတွေရဲ့မေတော်တွေဒီ9ရက်ထက်ပိုပြီးတော့အသက်ရှင်လေးမရှိဘူးဖះရှင်ကိုရောမြတ်ကြီးတွေကိန်းဝတ်မဲ့မေတော်ရဲ့ဝမ်းမှာနောက်ထပ်သာသမီကိန်းဝတ်ရာကိုထုံးတယ်မရှိဘူးတဲ့ဒါကြောင့်မို့သူက 9ရက်နေရင်ဆုံးမယ်အဲ့ဒီတော့မေတော်ရဲ့တက်တန်ကိုလည်းကြည်တယ်အဲ့ဒီခေတ်အခါကာလမှာရှင်မြင်မျိုးဗျမနာမျိုးဆိုရယ်ဘယ်အမျိုးဟာလူတွေအတွက်အထင်ကြီးဆုံးအလေးစားဆုံးလဲရှင်မြင်မျိုးကိုပေါ်ပြီးတော့လူတွေကလေးစားတဲ့ခေတ်ကြီးဖြစ်နေသည့်အတွက်အဲ့တော့မြင့်မြတ်တဲ့ရှင်မြင်ရဲ့အမျိုး အားလုံးကိုအကုန်ကြည်ပြီးတော့ကဖရာအလောင်းတော်ပဋိသင်တွေတည်တယ်မေတော်မာယာရဲ့ဝါကြတိုက်မှာဆယ်လပြည့်ကနာနီကြတော့ဖွားကနာနီအချိန်မှာသူ့ရဲ့ခမဲတော် မေတော်တို့ရှိတဲ့ဒေဝတဟကိုသွားမယ်ဆိုပြီးတော့ကပိလဝတ်ပြည်ကနေမှအဆောင်လျှောက်တွေနဲ့အဲ့ဒီကိုသွားဖွားဖို့ရာအတွက်လာတာ ဒေဝဒဟကိုသွားဖို့ရအတွက်ကပိလဝတ်ကနေထွက်လာတဲ့အချိန်မှာအဲ့ဒီအခုလုံပဏီအင်းညင်းတော်ကြီးတဲ့ရောက်တော့ตายရလိုက်တာရေကန်နေအဲ့ဒီထဲမှာငါဝင်ပြီးနားအောင်မယ်ဆိုပြီးတော့အဲ့ဒီအင်းညင်းတော်ကြီးထဲမှာဝင်ပြီးနားတာအဲ့ဒီနားရင်းနဲ့အင်းညင်းတော်ကြီးထဲမှာဦးဇင်းတို့ဖရာအလောင်းတော်ကိုပွေးဖွားခဲ့တယ် ဖះအလောင်းတော်မွေးဖွားတော့ဖွာဖွာချင်းမြောက်ရက်ကိုတခါတည်းရှည်လှန့်ခုနှစ်လှန့်လှန့်ပြီးတော့လောကမှာငါးသားလင်းအသာဆုံးငါးသားလင်းအကြီးဆုံးငါးသားလင်းအမြတ်ဆုံးဟာရငါးရဲ့နောက်ဆုံးဘဝပဲနောက်ထပ်ပဋိသင်္ဒေနေရာချင်းငါမရှိတော့ဘူးဆိုပြီးတော့ရဲရဲဝံ့ဝံ့ဖះအလောင်းတော်ကြွေးကြော်ပြီးတော့ သားတော်လေးကိုခေါ်ပြီးကပ်ပိလို့ရွှေနန်းတော်ကို ပြန်ခဲ့ရတယ်ကပ်ပိလို့ရွှေနန်းတော်ကိုပြန်ရောက်တဲ့အချိန်ရောက်တော့မိထွေးတော်ဂေါတမီကလည်း9ရက်မြောက်တဲ့နေ့မှာ သားတော်နန္ဒမင်းသားကိုမိထွေးတော်ဂေါတမီကမွေးဖွားတယ်ဒါကြောင့်မို့မြတ်စွာဘုရားနဲ့ညီတော်နန္ဒက9ရက်ပဲကွာတယ်ညီတော်နန္ဒကိုမွေးဖွားပြီးတော့ ခုနှစ်ရက်မြောက်နေ့မှာမေတော်မာယာဟာနတ်ရွာဆံရတယ်ဒါဖះရှင်အလုံးရဲ့မေတော်တွေဟာအရင်မေတော်အရင်တွေဟာထုံးစံအဲ့ဒီလိုနတ်ရွာဆံရလေးရှိတယ်အဲ့တော့ဦးဇင်းတို့မိတွေတော်ဂေါရမီဟာသူ့ရဲ့သားအရင်အထိန်တော်တွေနဲ့အာပြီးတော့ဒီတူလဲတော်တယ်နော် ဒီတူတော်တဲ့ဟောဒီဖះအလောင်းတိတ်တထမင်းသားလေးကို ကိုတိုင်နို့ကြိုတိုက်ကျွဲပြီးတော့ตาအရင်နဲ့เนาะပေါ်တဲ့မေတ္တာတွေထားပြီးတော့ကို ဆောက်ရှောက်ပေးခဲ့တာဒီတိတ်တထမင်းသားလေးကိုနေမနာညမနာသူ့မှာမျက်စိအောက်ကအပြောက်မခံမဲနဲ့ဒီသားလေးကို အရိတ်တကြိတ်ကြိတ်နဲ့ကျွေးခဲ့မွေးခဲ့တဲ့မိသွေးတော်ဂေါတမီနော်အဲ့ဒီလိုနဲ့ဦးဇင်းတို့ဖះအလောင်းတော်16နှစ်အရွယ်မှာအိမ်အောင်ပြု29နှစ်မြောက်မှာသားတော်ရာဟုလာလေးမွေးဖွားတဲ့နေ့အဲ့ဒီနေ့မှာဖះအလောင်းတော် တောထွက်ပြီဒီအနှောင်ဖွဲ့တွေများရင်ကြာရင်တောထွက်နိုင်တော့မှာမဟုတ်တော့ဘူးဆိုပြီးတော့နတ်တွေကလည်းသူအိုသူနာသူသေးယဟန်နေဆောင်ပြအဲ့လိုဆောင်ပြတော့ဖះအလောင်းတော်တောထွက်ပြီးတော့6နှစ်ပတ်လုံးတောထဲမှာနေမနာညမနာအပြင်းအထန်ဖះအလောင်းတော်ကြီးကျင့်ခဲ့တယ်6နှစ်ပြည့် အဲ့ဒီ6နှစ်အတွင်းကျင့်နေတဲ့အချိန်မှာနတ်တွေကလာပြီးတော့ပြောတယ်သုဒ္ဓရဏမင်းကြီးအရှင်သားတော့ဖရာတော့မဖြစ်တော့ဘူးသေသွားပြီအပြင်းထန်ကျင့်လွန်းတော့ခန္ဓာကိုယ်တွေပြိုလဲကျဝင်တဲ့လေကိုတခါတည်းပြန်ပြီးမထွက်အောင် ထွက်တဲ့လေကိုပြန်ပြီးမဝင်အောင်နိမျိုးစုံနဲ့အတ္တကိလမထနုယောဂ အကျင့်တွေကိုမြေသူမှလိုက်မကျင့်နိုင်တဲ့အကျင့်မျိုးတွေဖះအလောင်းတော်ကြီး6နှစ်လုံးလုံးကျင့်နောက်ဆုံးတော့အော်ဒီအကျင့်တွေဟာနိဗ္ဗာန်ရကြောင်းမဟုတ်ဘူးငါမစ္စည်းမပရိပရာဝေကြီးကိုငါပြန်ပြီးတော့ရှာကြံပြီးကျင့်တော်မယ်ဆိုပြီးတော့တချို့တလေစာထဲမှာတော့အဲ့ဒီဖះဖြစ်ခါနာနီ15ရက်လောက်အလိုကလေး အာနာပါနကမ္မထာတွေကိုစပြီးပြန်စီးဖြန်းနေပြီလို့ပြောတယ်။ body pain နဲ့ရွှေပလင်အောက်မှာလဲအာနာပါနကမ္မထာကြီးကိုပဲပြန်ပြီးတော့စီးဖြန်းတယ်။အဲ့ဒီလိုနဲ့မြတ်စွာဘုရားဖျားဖြစ်ဖျားဖြစ်ပြီးတော့မြတ်စွာဘုရားပထမဝါဦးဇင်းတို့ဗာရာဏသီမြို့မှာသွားပြီးဝါဆိုတယ်။ အဲ့ဒီဗာရာဏသီမြို့မှာ သွားပြီးတော့ဝါဆိုပြီးတော့မြတ်စွာဘုရားတခါရာဇဂျိုမြို့ပဲပြန်ကြွအဲ့ဒီရာဇဂျိုမြို့ပဲပြန်ကြွတဲ့အချိန်မှာသုတ်တော်ရဏမင်းကြီးရဲ့အသက်ကကြီးပြီမြတ်စွာဘုရားလည်းအဲ့ဒီချိန်35ဘုရားဖြစ်36 36ဆိုတော့ဟိုကခမရတော်မေတော်တွေကလည်း80ကျော်80ဝန်းကျင် ရောက်ခဲ့ပြီ အဲ့လိုရောက်ခဲ့တဲ့အချိန်ကျတော့သားတော်ကြီးကိုဖူးကျင်တယ်မင်းတို့ငါရဲ့သားတော်ကိုသွားပြီးတော့ပညာသားမှာအုံဆိုပြီးတော့အမတ်တယောက်နဲ့အချံရံတထောင်လွတ်လိုက်တယ်ဖះပင့်ဖို့ရသော်ဖះနဲ့တွေ့တော့မြတ်စွာဘုရားတရားတွေဟောယဟန်နေပြုပြန်မသွားကြဗျာကြာလှကြီးလားကွယ်သွားပညာသားမှာအုံး နောက်ထပ်ထပ်ပြီးတော့တသုတ်လွတ်အဲ့လိုနဲ့10ချိန်တိတိလွတ်တာနောက်ဆုံး10ချိန်မြောက်ကာလူဓာယီအမတ်ကိုလွတ်တဲ့အခါကျတော့ကာလူဓာယီကမြတ်စွာဘုရားနဲ့ဖွာဘက်တော်တနေ့လဲဖွာတာအရှင်အာနန္ဒာရဲ့ရသောဒရာရဲ့ကာလူဓာယီရဲ့နော်ရွှေအိုကြီးလေးလုံးပေါ်တယ်ဗောဓိဘေးရဲ့ မြင်ရဲ့နော်စန္ဒအမတ်ရဲ့အဲ့ဒါအဘောကာယဆန်ရွှေကံဆိုတာအဲ့ဒီဖွားဘက်တော်ထဲမှာပါတဲ့အဲ့ဒီကာလူဒာကြီးမထေမြတ်ကိုအဲ့တုန်းကတော့ယဟမဟုတ်သေးဘူးအမတ်ကြီးရှင်မင်းကလွတ်တော့အရှင်မင်းကြီးတဲ့ရအောင်တော့ပြင့်ပေးပါမယ်မြတ်စွာဘုရားကိုအကယ်၍ယဟန်ပြုမယ်ဆိုရင်တော့ ခွင့်ပြုပါတော့ကဲဖះဟူတာပင့်ပေးပါရဟန်းပြုလို့ကပြုနိုင်ပါတယ်ဆိုခွင့်ပြုလိုက်တာသွားပြီးတော့ဂါထာပေါင်းမြောင်များစွာနဲ့ဟာရီယာဒီဥဒုတွေပန်းနေဩဘလို့ตายရတဲ့အကြောင်းခမဲတော်ကြီးတွေဘလို့မျောနေတဲ့အကြောင်းကိုဖွဲ့နှွဲ ပြီးတော့တခါတည်းကလူဓာကြီးအမတ်ကြီးကရှောက်တာအာထာပေါင်း60ကျော်လောက်နဲ့အဲ့ဒီလိုရှောက်ထားတော့မြတ်စွာဘုရားချိန်တန်ပြီကြွဖို့မြတ်စွာဘုရားဂတိပေးလိုက်ပြီးတော့ရာဇဂျိုဘက်ကနေကပိလဝဘက်ကိုယူဇနာ60တနေ့ကိုတယူဇနာနှုံးနဲ့နှစ်လတိတိအဲ့ဒီချိန်မှာ ကာလုဒာယိကယဟန္တာဖြစ်သွားပြီရသော်ဘုရားဘယ်နာမှာရောက်နေပါပြီအရှင်မင်းကြီးသွားပြီးတော့တရားတော်မင်းကြီးမြတ်စွာဘုရားတော့ကြွခဲ့ပြီဘယ်နာရောက်နေပြီဆိုတာအကုန်လုံးသူ့ရဲ့တကောဘိန်းင်းနဲ့လှမ်းလှမ်းပြီးအကြောင်းတွေပြန်ပြီးတော့ကပိလဝရွှေနန်းတော်ကြီးကိုမြတ်စွာဘုရားရောက်ခဲ့တယ်ရောက်ခဲ့တဲ့အချိန်မှာ မြတ်စွာဘုရားကိုရှ िख ိုးဖို့မလောက်ချင်ကြဘူးထုံးတန်အရာအသက်ကြီးတဲ့လူငယ်တဲ့လူကပဲရှ िख ိုးရတယ်အဲ့တော့မြတ်စွာဘုရားငယ်တယ်ကြီးတဲ့လူ ရှ िख ိုးရမယ်ဆိုပြီးတော့မန်နေခံနေလို့အဲ့ဒီမှာမြတ်စွာဘုရားရေမိအဆုံးတကိုးတွေပြခဲ့တယ်အဲ့ဒီကနေပြီးတော့ခမဲတော်ကြီးနဲ့မဲတော်ကြီးတွေအကုန်လုံးကိုတရားဟောခမဲတော်ကြီးသောတာပန်တည်တယ် နော်သုတ္တရမင်းကြီးနတ်တော်တွင်မှာဆွန်ဖုံပေကြွပါလို့လျှောက်ထားဖို့ရာမင့်နေတော့နောက်ရရောက်တော့မြတ်စွာဘုရားကမြို့ထဲမှာဆွမ်းငံဝင်တာတိတ်တထမင်းသားတောင်းစာနေပြီ တောင်းစာနေပြီဆိုတဲ့သတင်းကြားတော့ခမဲတော်ကြီးရှက်လိုက်တာ တခါတည်းနန်းတော်ဘဝနဲ့အပြည့်စင်းလာ အခါတဲ့သူ့သားစီအရောက်ပြဲပြီးတော့သားတော်ကြီးသားတော်ကြီးခမဲတော်မေတော်တို့ကိုလာပြီးအဆက်ခွဲတာလားသားတော်ရဲ့မျိုးရိုးဟာ ရှင်မင်းမျိုးရိုးပါဖေဟာတထောင်သားမျိုးရိုးမဟုတ်ပါဘူးခမဲတော်ကြီးဒါကငါဖေဟာရဲ့မျိုးရိုးအတိုင်းငါလောက်တာ ဟာရှင်ဖေဟာမပြောပါနဲ့အရှင်ဖေဟာမင်းမင်းမျိုးလေရှင်ဖေဟာ အရှင်ဘုရားရဲ့အမျိုးကတိုင်းပြည်အုပ်ချုပ်ထိနှက်လုပ်တဲ့မင်းမျိုးဖះတရောင်းသားမျိုးမဟုတ်ပါဘူးအဲ့ဒါကခမဲတော်ကြီးတွေရဲ့အမျိုးခမဲတော်ကြီးဖះရှင်တွေဆိုတာရှေ့ရဖះရှင်တွေကလည်းဒီတိုင်းပဲပင့်တဲ့ဒကာဒကမတွေရှိရင်ပင့်တဲ့အိမ်ကိုကြွတယ်ပင့်တဲ့ဒကာဒကမတွေမရှိရင်သူတော်ဘာတွေတရာနဲ့လှူတယ်တန်းနဲ့ပစ္စည်းတဲ့ပဲရောင်ရဲပြီးတော့သုံးဆောင်ပြီးတော့ ဖုံးပေးပြီးတော့နေကြတာဆိုပြီးတော့အဲ့ဒီမှာအခြေခံပြီးတော့ခမဲတော်ကြီးတရားဟောတဂရဂမိမကူးတယ်အဲ့လိုနဲ့ခမဲတော်ကြီးတရားပေးပြီးတော့အဲ့ဒီမှာဏီတော်ရာယုံကြောင်းအဲ့ဒီနေရာမှာဆောက်လုပ်ပြီးတော့ကြောင်းနေလှူအဲ့ဒီဏီရောရာယုံကြောင်းမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးခဏတရင်သုံးနေရင်းနဲ့ ညီတော်နန္ဒလက်ထပွဲနေ့လက်ထပွဲနေ့မှာနောက်တော်ဖျားရှင်ကိုတော်မြတ်ကြီးကိုလက်ထပွဲနေ့မှာပင့်တယ်ပင့်တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဆွန်လဲဖုံးပေးပြီးရော ပြန်ကြွမယ်လို့တော့သူ့လက်တော်ထဲကတပိတ်ကိုညီတော်နန္ဒကိုပေးလိုက်တယ်ညီတော်အဲ့ဒီတပိတ်ယူခဲ့ နောင်တော်ဖျားကိုမလွန်ဆန်ရဲဘူးလေအဲ့ဒီမှာညီတော်နန္ဒကတပိတ်လေးပွဲပြီးနောက်ကလိုက်တော့ဩဇနဗရကလေးယာဏီကမောင်တော်မြန်မြန်ပြန်ခဲ့နော်လို့မှားလိုက်တဲ့ဇကားလေးကြားပြီးလက်ကန်လက်ကန်နဲ့ပါသွားတာဟိုရောက်တော့ကြောင်းရောက်တော့ ရသော်ဘုရားညေတော့မင်းသင်္ကမဝတ်နိုင်ဘူးလားလို့မေးလိုက်တယ်ရှင်ပြန်မျိုးဆိုတာကမလုံနိုင်ဘူးလားဆိုတော့ तू ကမလုံနိုင်ဘူးလို့ဘယ်တော့မှမပြောရဘူးတဲ့နော်ဒါရှင်ပြန်တွေရဲ့သူတို့ရဲ့ထုံတန်းစင်လားလုံနိုင်လားလုံရဲတယ်လုံနိုင်တယ်သူကအဲ့ဒါမျိုးအမြဲရှိရတယ်အဲ့တော့မြတ်စွာဘုရားလည်းအဲ့ဒါသိနေတော့ညေတော့မင်းသင်္ကမောနိုင်ဘူးလားဝတ်နိုင်ပါတယ်ဘုရားလို့ထားလျှောက်လိုက်တာ စိတ်ကမပါဘူးဝတ်နိုင်ပါတယ်ဖះလို့ထားချောက်ပြီးမြတ်စွာဘုရားကဲတခါတည်းသင်္ကန်းဝတ်ပေးဆိုပြီးတခါတည်းသင်္ကန်းဝတ်ပေးလိုက်ရောမပြောမရွှေနဲ့ဘုန်းကြီးဖြစ်ရောဘုန်းကြီးဖြစ်တော့တလဲလဲနဲ့နန်းတော်ပဲစိတ်ကရောက်နေတာနန်းတော်ပဲစိတ်ကရောက်ပြီးနေတော့မြတ်စွာဘုရားကအဲငါညီတော်တော့ဒီနေ့ငါချုံးမှာပဲ အဲ့ဒါနဲ့ညီတော်လာလမ်းလျှောက်သွားရအောင်ခေါ်သွားပြီးတော့ဩတင်ငုတ်တော်ပေါ်မှာထိုင်းနေတဲ့မြောက်ဥမာကြီးတွေ့တာညီတော်သနပရကလျာဏီနဲ့အဲ့မြောက်ဥမာကြီးနဲ့ဘယ်သူလှတော့လို့ပြောဟာအရှင်ဘုရားရက်သက်လိုက်တာအရှင်ဘုရားမို့နှိုင်းရက်တယ်ပေါ့အဲ့ဒီကနေပြီးတော့မြတ်စွာဘုရားကတခါအဲ့ဒီနေရာကွယ်ပြောက်ပြီးဩတောင်ရင်သာနတ်ကြီးခေါ်သွားတာတခါတဲ့နတ်သမီးတွေလည်းတွေ့ရော မင်းနတ်သမီးနဲ့သရဗရကလေးကနေဘသူကလှတော့ဆိုတော့အရှင်ဘုရားစောတော်ပြောတယ်မြောက်ဥမာကြီးလို့ဖြစ်သွားပါတယ်ဖေဟာတဲ့သူကသူပြန်ပြီးတော့နော်အဲ့လိုပြန်ပြီးတော့ပြောရသော်ဘုရားကနတ်သမီးတွေမင်းလိုချင်လားတဲ့အာလိုချင်တာပေါ့ဖေဟာဟောပုထုဇဉ်ကိုကဲလိုချင်လို့ရှိရင်တော့မင်းငါပေးတဲ့မန္တန်ကိုဒါမင်းလုတ်ပြီးတော့မင်းနတ်သမီးရလိမ့်မယ်ဟာဘယ်မန္တန်တော့အရှင်ဘုရားပေးပါ ပေးရမယ့်မန္တန်ကတော့ဣမသမိန်ကာယေကေတာလောမာနခာဒန္တာတသော32ခုထာသကမ္မထာကြီးပေးတာနော်ဒီခန္ဓာကိုယ်ရဲ့အပေါ်မှာဆမ်းမင်းတွေရှိတယ်ခြေသေးတွေလည်းရှိတယ်လက်သေးတွေရှိတယ်သွားတွေရှိတယ်အရည်တွေရှိတယ်အယိုးတွေရှိတယ်အကြောတွေရှိတယ်ဥသိန်းတွေဥမတွေရှိတယ်ကျင်ကြီးတွေရှိတယ်ကျင်ငယ်တွေရှိတယ် ချွဲတယ်ရှိတယ်ပြည်တယ်ရှိတယ်တလိပ်တယ်ရှိတယ်နှတ်တယ်ရှိတယ်ဟာရာတွေကိုမင်းအကြိမ်ကြိမ်ဘာဝိတာဘဟုလီကတာပွားပြီးတော့နေလိုက်စမ်းပါတဲ့ကာယ ानु ပဒနာတတိပဋ္ဌာန်ကြီးပေးလိုက်တာသာမင်းတွေအားလားငါကိုမဟုတ်ငါဥစားမို့ယွန်စရာတွေပါလားဆက်ဆုပ်စရာတွေပါလားအသားတွေအရေတွေအကြောတွေအယောတွေကလည်းတစ်ခုချင်းတစ်ခုချင်းကိုဆင်ញံသုံးသပ်ပြီးတော့ ယွန်တရားပါလားဆက်ဆုပ်เสียပါလားဘာတစ်ခုမှနှစ်သက်ဖွယ်မရှိပါလားလို့ဟောဒီခန္ဓာကိုယ်ကြီးအပေါ်မှာတခါတည်းယွန်တရားတွေဆက်ဆုပ်เสียတွေအတုပါသဘောတွေမြင်အောင်လို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကခြေသာအရာဝရာမင်းသုံးသလိုက်စမ်းပါဆိုပြီးတော့ကမ္မထံပေးတာတခါတည်းကျန်တဲ့တန်ဃာတွေကလည်းရှင်နန္ဒာကြီးနတ်သမီးလိုချင်လို့တရားထိုင်နေတာတဲ့တရားထိုင်နေတာတဲ့ ပြောလေရှက်လေတရားဘိုးအာထုတ်လေအာထုတ်ရင်အာထုတ်ရင်နဲ့ညီတော်နန္ဒယဟနာဖြစ်သွားတော့နောင်တော်ကြီးတဲ့နောင်တော်ကြီးရဲ့ဂတိဖြတ်ပါပြီဖုရားတပည့်တော်ဘယ်နာသမီးမှမလိုချင်တော့ပါဘူးဖုရားသူကိုယ်တိုင်ဝန်ခံသွားညီတော်နန္ဒယဟနာကြီးဖြစ်တခါသာတော်ယာဟုလာလေးတိုင်းပြည်ကိုပြန်ပြီးတော့ကြွတဲ့အချိန်တုန်းကရတ္တရာက လုံးဝမှမြတ်စွာဘုရားကို လာပြီးတော့မကြော်ဘူးမြတ်စွာဘုရားကိုလာပြီးတော့မကြော်ဘဲနဲ့သူ့ရဲ့တိုက်ခန်းထဲမှာပဲနေတယ်မောင်တော်တိတ်တထမင်းသားကဖြစ်တဲ့ဘုရားရှင်ဟာငါရဲ့ဂုံတွေငါရဲ့ကျေးဇူးတွေသိရင်သူ့အတူကြွလာလိမ့်မယ်ဘာလို့လဲဆိုတော့ဘုရားလုံးတော်တောထွက်သွားတဲ့အချိန်တုန်းကတုတ်တော်ဒနာမင်းကြီးကပြောတယ်ချစ်သမီးတဲ့ ငါရဲ့သားတော်ကြီးကနှင်ကိုစွန့်ပြီးတော့တောထွက်သွားတော့အကယ်၍အိမ်တော်ပြုတ်မယ်ဆိုပြုတ်ပါမပြုတ်ပါဘူးဖေ။ဩဖေရှင်ကိုရောမြတ်ကြီးကညောင်ဆောင်နေကြရင်နေနဲ့မအိပ်ဘူးဆိုရင် तू ကလည်းအောက်မှာပဲအိပ်တယ်။ဖန်ရည်စွန်းတဲ့အဝတ်မျိုးကိုဝတ်ပြီးတော့နေတယ်ဆိုရင် तू ကလည်းဖန်ရည်စွန်းတဲ့အဝတ်ကိုဝတ်ပြီးတော့နေတယ်။ အိုးဖះလောင်းတော်ကြီးညတာမစားဘူးတဲ့ဆိုရင် तू ကလည်းညတာမစားပဲနေတယ်အဲ့ဒီလိုနဲ့ဒီလောက်သူ့ပေါ်မှာသစ္စာရှိရှိနဲ့လိုက်ပြီးတော့ကြင့်နေတာကျေးဇူးတွေဂုဏ်တွေသိရင်ဖះရှင်ကြွလာပါလိမ့်မယ်ပြောလို့ရသော်ဖះရှင်ကိုရောမြတ်ကြီးကအရှင်သာရိပုတ္တရာရဲ့အရှင်မောက္ကလန်ရဲ့ခေါ်ခမဲတော်သုတ္တရဏမင်းကြီးနဲ့ယသောတရာဒေဝီနေတဲ့ တိုက်ခန်းကိုကြွားပြီးတော့ဝင်သွားတဲ့အချိန်ကြတော့မှဘုရားရှင်ကိုရောမြတ်ကြီးကထိုင်ကုန်ပေါ်မှာထိုင်တော့မှအရှင်ဘုရားတဲ့တပည့်တော်အရှင်ဘုရားရဲ့ခြေတော်အစုံကြာပရုံကိုဥတိုက်ပြီးတော့ရခိုးခွင်ပြုတော်မူပါဘုရားလို့တခါတည်းခွင်တောင်းပြီးတော့မှရခိုးတော့မြတ်စွာဘုရားကဘဝတန္တရာတွေမှာစန္ဒကိန္ဒီ အဲ့ဒီဇတ်တော်နဲ့သူ့ရဲ့တစ္ဆာရှိခဲ့တဲ့ဘဝတွေနော်လေတင်ချေကဘာတသိမ့်ပါရမီတော်ဖြည့်ပေးခဲ့တာ သူ့မိတာ ရှင်အသိဘဝကလေးအဲ့ဒီလိုနဲ့ဘဝရဲ့ဒီတစ္ဆာရှိရှိနဲ့သူ့ပေါ်စောင့်ရှောက်ခဲ့တဲ့ကျေးဇူးတော်တွေဂုဏ်တော်တွေတဲ့အကုန်လုံးကိုထုတ်ဖော်ပြီးတော့အဲ့ဒီမှာစန္ဒကိန်းဒီဇတ်တော်ကြီးကိုကိုဟောခဲ့တယ်အဲ့ဒီဇတ်တော်ကြီးကိုဟောပြီးတော့ပြန်သွားတဲ့အချိန်မှာ သားတော်ယာဟုလာခုနှစ်နှစ်ရှိနေပြီတဲ့သားတော်လေးသားတော်တဲ့နင့်ဖေတောထွက်သွားတော့ကရွှေအိုးကြီးလေးလုံးဘယ်မြုပ်ထားခဲ့တယ်မသိဘူးအဲ့ဒါတွေသွားမေးအရင်တော့ကရွှေအိုးကြီးတွေတဲကကြိုက်တဲ့လောက်ရွှေငွေထုတ်သုံးလို့ရတယ်တောထွက်သွားကြတဲ့အဲ့ဒီရွှေအိုးတွေဘယ်ရောက်သွားမှမသိဘူးအမွေသွားတောင်းလို့ပြောတာတကယ်တမ်းကတော့ဖះအလောင်းတော်ဘုံကံကြောင့်သူမရှိတော့ပျောက်သွားတာ ဖះလောင်ဘုံကံကြောင့်မို့အဲ့ဒီရွှေတွေငွေတွေပေါ်လာတာဆိုတော့အဲ့ဒီမှာရင်တခါတည်းသွားပြီးတော့တောင်းခိုင်းတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကကျောင်းကိုခေါ်သွားပြီးတော့သားတော်လေးကိုဟိုရောက်တော့ကဲအမွေပေးမယ်သင်္ကန်းဝတ်ပေးလိုက်တော့တခါတည်းသင်္ကန်းဝတ်ပြီးတော့ပေးလိုက်တဲ့အချိန်ကြတော့မှတခါတည်းခမဲတော်တုတ်တော်ဒနာမင်းကြီးမှာမျက်ရည်ကျရှာတယ်အဲ့ဒီတော့ဩငါမှာ တာချစ်မြေးနှစ်ဆိုတာရောတွင်ချင်သည်ထိအောင်တားတွေတမိတွေမြေးတွေပေါ်မှာချစ်ကြတယ်ဖရာမြတ်စွာဘုရားသာတော်နန္ဒမင်းသားကိုယဟန်ပြူပေးလိုက်တော့ကလည်းတပည့်တော်မှာမျောလင်းချက်တွေကုန်ခဲ့တယ်ဖရာအခုဒီမြေးလေးကိုအာကိုရမယ်လုပ်ပြန်တော့လေမြေးလေးကို အရှင်ဘုရားကသင်္ကန်းကိုပေးတဲ့အခါကျတော့တပည့်တော်မှာအမတမကိုဝမ်းနေရပါတယ်ဖရာဒါကြောင့် သားတော်ဖျားဒီနေ့ကစာပြီးတော့သူတစ်ပါးရဲ့သားသမီးတွေကိုမိဘခွင့်ပြုချက်မရှိဘဲနဲ့ဘယ်တော့မှအရှင်ဖျားကိုရင်ဝတ်ချင်းယဟန်ခံခြင်းလို့မပေးပါနဲ့ဖျားမိဘချင်းကိုချင်းစာလွန်းလို့ပါဖျားမြတ်စွာဘုရားရဲ့ခမဲတော်ကြီးလျှောက်လို့ယနေ့အချိန်ထိဥစဉ်တို့သာသနာမှာမိဘတွေခွင့်မပြုရင်ကိုရင်ဝတ်ချင်းယဟန်ခံခြင်းလုပ်လို့မရဘူး အဲ့ဒီလိုနဲ့သားတော်ယာဟုလာလည်းကိုရင်ဖြစ်ညီတော်နန္ဒာကလည်းအဲ့ဒီမှာယဟန်ပြူပြီးတဲ့အချိန်နဲ့မိတွေတော်ဂေါတမီကြီးကမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်းဝတ်ဖို့ရာအတွက်တခါတည်းသင်္ကန်းကိုချုပ်တာဝါတွေကိုသွားပြီးတော့ကိုတိုင်းဝါကွန်းနေကောက်တယ်ကိုတိုင်းချီငင်းတယ်ကိုတိုင်းဘိုင်းရက်တယ်ကိုတိုင်းရက်လုတ်တယ်အဲ့ဒီရက်လုတ်တဲ့သင်္ကန်းကိုယူလာပြီးတော့ တာတော်ဖရာဟောဒီသင်္ဃဟာတပည့်တော်တာတော်ကြီးအတွက် အပင်မခံပြီးတော့တော်တဲ့ကိုကိုယ်တိုင်သွားပြီးတော့တပည့်တော်ဝါခွန်းတွေကိုကိုယ်တိုင်ကောက်ခဲ့ရတယ်ဖရာအဲ့ဒီဝါခွန်းတွေကိုကိုယ်တိုင်ခြီလောက်တယ်ဖရာကိုယ်တိုင်ရက်လောက်ပါတယ်ဖရာတပည့်တော်ရဲ့ခွန်အားနဲ့တပည့်တော်ရဲ့အပင်မခံပြီးတော့ဖရာတပည့်တော်ဟောဒီသင်္ကန်းကိုရက်လောက်တာအရှင်ဖရာအဲ့ဒီသင်္ကန်းလေးကိုဝတ်ယုံတော်မူပါ ရသော်ဘုရားရှင်ကိုရောမြတ်ကြီးကတံဃေဂေါတမိတေဟိတံဃေဒိဏမဟာဖလံမိတွေ့တော်တဲ့အဲ့ဒီသင်္ကန်းကိုမေတော်ကြီးတန်ခါကိုလှူလိုက်စမ်းပါတပြည့်တော်အရှင်ဘုရားအတွက်တသက်ကိုချုပ်ပေးတာပါဖုရားအရှင်ဘုရားဝိယုံပါဖုရားနှစ်ကြိမ်မြောက်လဲပယ်မြစ်တယ်သုံးကြိမ်မြောက်လဲပယ်မြစ်တယ် ဘာဖြစ်လို့မြတ်စွာဘုရားပယ်တာလဲဆိုတော့သားဆိုတဲ့ချစ်ချင်းနဲ့လှူနေလို့တဲ့နော်တကယ်ကိုအကျိုးများစေခြင်းတာတဲ့မြတ်စွာဘုရားကနော်ဘာလို့လဲဆိုတော့ငါသားဘုရားငါသားဘုရားဆိုတဲ့အဲ့ဒီသားဆိုတဲ့အစွဲကြီးနဲ့အလန်းကြီးနဲ့လှူနေလို့မြတ်စွာဘုရားကတန်ခါကိုလှူခိုင်းတာတန်ခါလို့မှန်းလှူလိုက်တဲ့ခါကျတော့ငါသားဆိုတာမရှိတော့ဘူး တဲ့အဲ့ဒါကိုပြုတ်စေခြင်းလို့အမတန်မှသူ့ပေါ်မှာချစ်လွန်းတဲ့မိခင်ကြီးအဲ့ဒီချစ်တဲ့တန်ရောစဉ်နေနဲ့လူနေရင်အဲ့ဒီမိခင်ကြီးရဲ့အကျိုးတွေဟာတိတ်မများမှာဆိုလို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကမိရွေတော်ကြီးတဲ့တန်ခါကိုလှူလိုက်စမ်းပါတန်ခါကိုလှူရင်ငါဘုရားကိုလည်းလှူပြီးရရောက်ပါတယ် တခါတဲ့အဲ့ဒီကနေပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကတန်ခါကိုလှူခိုင်းပြီးတော့အဲ့ဒီမျိုးမာရဲမီအစုံတကောဗျာဒီဟာတွေလည်းပြပြီးပြီးအလုံးသောဆွေတော်မျိုးတော်တွေလည်းအကုန်လုံးမန်နေကြပြီးတော့ဥကျိုးသွားပြီတဲ့ကောင်းငင်မှာပြန်တက်ပြီးတော့နားတစ်ဖက်ကရေနားတစ်ဖက်ကမီမွှင်းညင်တစ်ပေါက်ကရေထွက်ရေမွှင်းညင်တစ်ပေါက်ကမီတခါတည်းရေမီအစုံမျက်လုံးတစ်ဖက်ကရေမျက်လုံးတစ်ဖက်ကမီဆိုပြီးတော့ ရေမိအစုံတကောဗျာဒီဟာတွေအကုန်ပြပြီးတော့မှအဲ့ဒီမှာဆွေတွေမျိုးတွေခြေချိုးပြီးတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတခါတည်းအဲ့ဒီကနေဟောဝေသာလီ ပြည်ဘက်ကိုကြွသွားတယ်တဲ့နော်ဝေသာလီ ပြည်ဘက်ကိုကြွသွားပြီးတော့အဲ့ဒီဝေသာလီပြည်ဘက်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရင်သုံးနေတဲ့အချိန်တဲ့ဒီနေ့ကျတော့ အမတ်ကြီးတယောက်ရောက်လာတယ်အရှင်ဘုရားအရှင်ဘုရားရဲ့ခမဲတော်သုတ္တရဏမင်းကြီးမကြခင်နတ်ရွာဆံမာတော့မယ်ဘုရားအရှင်ဘုရားရဲ့ခမဲတော်ကြီးဟာ နောက်ဆုံးနေနဲ့အရှင်ဘုရားကိုဖူးမြော်ခြင်းပါတယ်ဘုရားဆိုတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့ယဟန်တန်ဃာတော်တွေကပိလဝရွှေမြို့တော်ကြီးကိုတစ်ချိန်ပြန်ပြီးတော့ကြွားကြတယ်ကပိလဝရွှေမြို့တော်ကြီးကိုပြန်ရောက်တဲ့အခါကျတော့ခမဲတော်ကြီးကိုတရားတွေပြန်ဟောပြီးတော့တရားတွေပြလိုက်တာ ဟောခမဲတော်ကြီးယဟန္တာကြီးဖြစ်သွားပြီထိရိတ်နန်းရိတ်အောက်ပါပဲတဲ့သုဒ္ဓဒနာမင်းကြီးဟာယဟန္တာအဖြစ်နဲ့ပြိဋိဘံပြုတယ်ယဟန္တာဖြစ်နေပြိဋိဘံပြုတဲ့ခမဲတော်ကြီးရဲ့တတ်တော်မွေတော်တွေကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်းဇေဒီလေးတည်ထားပေးခဲ့တယ်တဲ့နော်ဒါခမဲတော်ယဟန္တာဘာလို့လဲဆိုတော့ဦးဇင်းတို့ ဇေရီတီတိုက်တဲ့ပုဂ္ဂိုလ်ကဖယားရှင်ရဲ့နံပါတ်1ဖယားရှင်နံပါတ်2ပိစေကဗုဒ္ဓနံပါတ်3ယဟန္တာနံပါတ်4စัจဝရေမင်းเนาะတခါတည်းမှာပေါ်လာတဲ့လူလောကမှာစัจဝရေမင်းဆိုတာရှိတယ်အဲ့ဒီစัจဝရေမင်းကလည်း तू ကသီလတွေမြဲတယ်သီလတွေတီးတယ်သူတို့ခေတ်ကာလမှာဖះမပွင့်တဲ့အချိန်မှာ तू ကပေါ်တာ အဲ့ဒီစัจဝရေမင်းနော်ဇေရီတဲလို့ရတယ်ယဟန္တာဇေရီတဲလို့ရတယ်ပိစေကဘုရားဇေရီတဲလို့ရတယ်ဖယားဇေရီတဲလို့ရတယ်ပုထုဇဉ်ယဟန်နေဇေရီတဲလို့မရဘူးနော်ပုထုဇဉ်လူသားတွေဇေရီတဲလို့မရဘူးတဲ့နော်ဘာလို့လဲဆိုတော့ပုထုဇဉ်လူသားတွေပုထုဇဉ်ပုဂ္ဂိုလ်တွေရဲ့ဇေဒီတွေတည်ထားပြီးအဲ့ဒါကိုသူ့ထက်သီလသမารီမြင့်တဲ့ပုဂ္ဂိုလ်အမြန်သွားရှစ်ခိုးလိုက်ရင်အဲ့ဒါဂျွန်းပြန်သွားမှာဒုက္ခပြက်ကုန်မှာဆိုလို့ အဲ့ဒါမျိုးမတည်ကောင်းဘူးတဲ့အခုခမဲတော်သုဒ္ဓရဏမင်းကြီးကတော့ယဟန္တာကြီးဆိုတော့မြတ်စွာဘုရားကအဲ့ဒီမှာလဲဇေရီတည်ပေးခဲ့တယ်အဲ့ဒီလိုနဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးအဲ့ဒီနိရောဓယုံကြောင့်မှတရင်သုံးပြီးတော့နေတဲ့အချိန်မှာမိတွေတော်ဂေါတမီကစဉ်းစားတယ်တဲ့နော်မိတွေတော်ဂေါတမီကသူတိမှာအချွေရန်နေအဲ့ဒါတွေကလည်းရှိတယ်ဘယ်သူတွေလဲဆိုတော့ ဟိုမဟာသမယတို့ဟောတဲ့အချိန်တုန်းကဟိုဘက်ကစစ်သား250ဒီဘက်ကစစ်သား250နော်မင်းကြီးမင်းသားတွေ250ဒီ250ဒီ900ရှင်ယဟန်ပြုတ်တဲ့အချိန်တုန်းကသူတို့ရဲ့ဇနီးမယားတွေကြံရစ်တယ်အဲ့ဒီဇနီးမယားတွေကမိတွေးတော်ဂေါတမီကြီးကအကုန်ထိမ့်သိမ်းထားရတယ်တဲ့သူတို့ရဲ့ ယောက်ျားတွေမြတ်စွာဘုရားနောက်လိုက်ပြီးတော့တရားတွေအထုတ်လို့ယဟန္တာတွေဖြစ်တော့ပြန်ပြီးလူမထွက်တော့လူမထွက်တော့တဲ့အခါကျတော့အဲ့ဒီအမျိုးသမီး900နဲ့မိတွေ့တော်ခေါရမီကြီးတို့ကစဉ်းစားတယ်ငါတို့မှာတုတ်တော်ဒနာမင်းကြီးလည်းမရှိတော့ဘူးသူတို့ကိုယ်တိုင်ပဲဌိနာအုပ်ချုပ်မင်းလုပ်ပြီးတော့နေတာပဲဒါပေမဲ့သားတော်နန္ဒာလည်းမရှိတော့ဘူးမြေတော်လေးလည်းမရှိတော့ဘူး အဲ့ဒီတော့ငါတို့ဒီဝတ်တွေနဲ့ဒီလိုနေလို့ဘာကျိုးရှိမှာတော့သီနန်းစီသိန်းကြီးတွေနဲ့နေတော့လေငါတို့အတွက်ဘာကျိုးရှိမှာလဲအဲ့တော့ငါတို့လည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ထံတော်ဘာမှာသွားပြီးတော့ဘိက္ခုနီမပြုခွင့်ရရင်ကောင်းမယ်ဆိုပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ထံမှာသွားပြီးတော့မြတ်စွာဘုရားတပည့်တော်ကိုဘိက္ခုနီမပြုခွင့်ပေးတော်မူပါဘုရား မပေးနိုင်ဘူးမေတော်ကြီးတပည့်တော်တောင်းမှန်ပါတယ်ဖေရတပည့်တော်ထင်းတယ်နားနေစည်းစိမ်တွေကိုစွန့်လွတ်ပြီးတော့တပည့်တော်ဘိက္ခုနီမပြုကျင်ပါတယ်သာတော်ကြီးဖေရခွင့်ပြုပါအောင်ဖေရမေတော်ကြီးခွင့်မပြုနိုင်ဘူးသုံးချိန်မြောက်လဲတပည့်တော်တောင်းမှန်ပါတယ်သာတော်ကြီးဖေရတပည့်တော်ကိုဘိက္ခုနီမပြုခွင့်ပေးတော်မူပါဖေရလို့ မေတော်ရာငိုယိုပြီးတော့တောင်းမှန်ပြီးတော့လျှောက်တယ်၃ချိန်တိုင်တိုင်မြတ်စွာဘုရားကပယ်မြစ်ခဲ့တယ်သာသနာဝန်ထမ်းရှင်ယဟန်ဘဝမျိုးမှာမေတော်ကြီးအမျိုးသမီးတွေအတွက်အင်မတန်မှခဲရင်ပါတယ်အင်မတန်မှလည်းပင်မနဲ့အင်မတန်မှလည်းခဲရင်နဲ့မြတ်စွာဘုရားခွင့်မပြုခြင်းမူ၃ချိန်မြောက်မြင်းတော့မေတော်ကြီးမျက်ရည်ကျပြီးတော့ငိုယိုပြီးတော့ပြန်လာခဲ့ရတယ် အဲ့ဒီကနေပြီးတော့နောက်တော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီဝေသာလီမြို့မှာပြန်ပြီးတော့ရောက်နေတဲ့အချိန်အဲ့ဒီအချိန်မှာမိတွေတော်ဂေါရမီကြီးနဲ့မင်းသမီး900တို့က တခါတည်းဆုံးဖြတ်ကြတယ်တဲ့ကဲငါတို့ထိနန်စည်းသိမ့်နေနဲ့တော့မနေချင်တော့ဘူးဘလောက်ဒုက္ခတွေရောက်ရောက် ဘလို့ဆင်းရဲတွေပဲကြုံကြုံငါတို့တရားဓမ္မကိုပဲငါတို့အားထုတ်တော့မယ်မြတ်စွာဘုရားနောက်ကိုလိုက်တော့မယ်ကဲအဲ့တော့ဒီတိုင်းသွားနေရင်တော့ငါတို့ကို ခွင့်ပြုတော့မှာမဟုတ်တော့ဘူးနော်အဲ့ဒီတော့နန်းတော်ထဲမှာကြဲကိုနှစ်သက်ပါတယ်ဆိုတဲ့ဟောဒီဆန်တွေကိုရိပ်ပဲတော့မယ်ဆန်တွေကိုရိုက်ပဲပြီးတော့မှမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့ထံကိုငါတို့လိုက်မယ် ပိတ်တွေသူတို့ရှိတဲ့ဟာတွေအဲ့ဓာတွေကိုတခါတဲ့အကုန်လုံးအဲ့ဓာတွေဝတ်ရုံကရုံတော့အမတ်တွေမူကြီးမယားတွေကမေတော်ကြီးဒီခကြီးဟာအင်မတမဝေလွန်ပါတယ်ကပိလဝရွှေနန်းတော်နဲ့အဲ့ဒီဝေသာလီပြည်မြတ်စွာဘုရားတရင်သုံးတဲ့နေရာဆိုတာက90နဲ့တယူသနာတနေ့ကိုတဲ့ တယူဇနာနှုတ်နဲ့သွားရင်တော့မှနှစ်လနဲ့တရက်လောက်သွားရလိမ့်မယ်တဲ့အဲ့ဒီခရီးကြီးကနှစ်လနဲ့တရက်လောက်သွားရမယ်အဲ့ဒီခရီးကြီးကို အမတမ်းမှပင်မပါတယ်နန်းတွင်သူနန်းတွင်သားတွေအနေနဲ့အေးအေးချမ်းချမ်းနဲ့တခါတည်းချေမွေးမိမလို့လက်မွေးမိမလို့နေရတဲ့ဘဝဒါလောက်ကြမ်းထန်တဲ့ခရီးကြီးကိုမေတော်ကြီးတို့သွားပြီးပင်မလိုက်မယ် ရေရထားတွေနဲ့ပို့ပေးပါမယ်မပို့နဲ့ငါတို့ဒီတိုင်းပဲသွားကြတော့မယ်ဆိုပြီးတော့အဲဒီအချွေရန်ဖြစ်တဲ့မိဖုရားတွေအဲ့ဒီ900နဲ့မိထွေးတော်ဂေါတမီကြီးတို့ခြေကျင်ခရီးသွားကြတယ်တဲ့တနေ့တနေ့တနေ့နဲ့တခါတည်းပင်မခံပြီးတော့အဲ့ဒီမှာသွားကြရင်းနဲ့ဝေသာလီမြို့ရဲ့အပြင်မှာမဟာဝုန်တော်မှာရှိတဲ့ကုတာကာရအကြောင်း အဲ့ဒီဂုဏဂါရာကြောင်းရဲ့ရှေ့မှာအဝင်ဝမှာ အတွင်းထဲလည်းမဝင်ရဲတော့အပြင်မှာသွားပြီးတော့ညင်ညိုးပြီးတော့ခြေထောက်တွေနှိပ်ကြတခါတည်းခြေထောက်တွေလည်းပေါက်ပြဲပြီးဒုက္ခတွေဖြစ်ဒီနှစ်လလောက်လာခဲ့ရတဲ့ခရီးကြီးမှာပင်မနွားနေပြီးတော့ဒုက္ခတွေဖြစ်ပြီးတော့ညင်ညိုးအော်ဟစ်နေတဲ့အတန်တွေကြားရတော့အရှင်အာနန္ဒာက အမျိုးသမီးတွေအတန်ကြားနေရပါလား ဘာပါလဲလို့သွားကြည့်တော့ဩမိတွေးတော်ဂေါတမီကြီးတို့တွေးတော့မေတော်ကြီးတို့ဘလို့ဖြစ်တာတော့ဘလို့ဖြစ်ရမှာလဲဖုရားတပည့်တော်သားတော်ကိုဘိက္ခုနီမှာ ပြုတ်ခွင့်တပည့်တော်ရှောက်ထားတာနီရောဓာယုံကြောင်းတော့ကတပည့်တော်ကိုခွင့်မပြုခဲ့ဘူးဖုရားအဲ့ဒီလိုခွင့်မပြုခဲ့လို့တပည့်တော်အခုဟောဒီမျိုးကိုတပည့်တော်ခြေချင်းခရီးနဲ့တပည့်တော်တို့လာခဲ့တာဖုရားတပည့်တော်တို့ကရုံနေလဲတုံးခဲ့ပြီဖုရား အကောင်လုံးဖန်ရင်ဆိုးတဲ့အဝတ်ကိုဝတ်ပြီးတော့လိုက်ခဲ့တာပါဖရာတပည့်တော်ဘိက္ခုနီမပြုတ်ခြင်းလွန်းလို့ပါဖရာအဲ့ဒါဆိုရင်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးထံသွားပြီးတော့ရှောက်မယ်မြတ်စွာဘုရားမိရွေတော်ကောင်းသမီးနဲ့အမျိုးသမီး900တို့ဒီကိုရောက်ပါပြီဖရာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့ထံမှာဘိက္ခုနီမအဖြစ်ကို တောင်းမြင်လွန်းလို့ဘိက္ခုနီမဝတ်ခြင်းလွန်းလို့လိုက်ခဲ့ကြတာပါဖရာ ခြေသားမလျှောက်နဲ့ငါခွင့်မပြုနိုင်ဘူးတပည့်တော်ထပ်ပြီးတော့တောင်းမှမတဲ့နောင်တော်ဖရာမေတော်ကြီးကို ခွင့်ပြုပါအောင်ဖရာနှစ်ကြိမ်မြောက်လဲမြတ်စွာဘုရားကတောင်းမှန်းတယ်သုံးကြိမ်မြောက်လဲမြတ်စွာဘုရားချင်းကိုတော်မြတ်ကြီးကိုတောင်းမှန်းတယ်မြတ်စွာဘုရားသုံးကြိမ်မြောက်ပြန်ပြီးတော့ညင်းတယ်လေးကြိမ်မြောက်ကြတော့တောင်းမှန်လို့ကတော့မကောင်းတော့ဘူးရှင်အနန္ဒာကရှင်ဘုရားတဲ့ဟောဒီမိတွေ့တော်ဂေါတမီဆိုတာ အရှင်ဘုရားမွေးပေးလိုက်တဲ့မေတော်မာယာကအရှင်ဘုရားကို မွေးယုံမဲ့မွေးခဲ့ရတာဖះနှစ်ပေါင်းများစွာဒုက္ခခံပြီးတော့ကျွေးမွေးခဲ့ရတာကဟောဒီမေတော်ကြီးပါဖះအရှင်ဘုရားပေါ်မှာသာအရင်ကိုတောင်းမှနှုတ်တိုင်းနေလက်ထဲထည့်ပြီးတော့အရှင်ဘုရားကိုသူကိုယ်တိုင်နှုတ်ကြိုတိုက်ကျွေးပြီးတော့မွေးခဲ့တဲ့မိခင်ကြီးဖះအရှင်ဘုရားပေါ်မှာဒီလောက်ချစ်တဲ့မိခင်ကြီးအပေါ်မှာ အရှင်ဘုရားကျေးဇူးတွေကိုပြန်ပြီးတော့တည်တင်ပါတယ်ဖះ နောက်တစ်ချက်ကဖရာတဲ့အမျိုးသမီးတွေသီလရှင်ဝတ်ဘိက္ခုနီမှာဝတ်ပြီးတော့တရားအားထုတ်ရင်တရားတို့မရနိုင်လို့လားရှင်အနန္ဒအပြောကောင်းတယ်နော်သူကမေတော်ကြီးရဲ့ကျေးဇူးတွေအကုန်လုံးပြောပြီးတော့မှဒုတိယတစ်ချက်ကိုကြတော့အဲ့ဒီအမျိုးသမီးတွေဟာဘိက္ခုနီမဘဝနဲ့တရားအားထုတ်ရင်တရားမရနိုင်လို့လားဖရာ အနန္တာတဲ့အဲ့လိုမဟုတ်ပါဘူးတရားကိုကြင့်မယ်ဆိုရင်ဘိက္ခုနီမဘဝနဲ့လည်းရနိုင်ပါတယ်ဒါဆိုလို့ရှိရင်အရှင်ဘုရားအရှင်ဘုရားရဲ့အမေတော်ကြီးရဲ့ဂုံနဲ့ကျေးဇူးတွေထောက်ထားပြီးတော့သူတို့တရားဓမ္မတွေရဖို့ရာအတွက်အရှင်ဘုရားခွင့်ပြုတော်မူပါအရှင်အာနန္ဒာအရှောက်ကောင်းနာနဲ့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကချက်သားတဲ့အဲ့ဒါဆိုလို့ရှိရင် မိထွေးတော်ဂေါတမီကြီးနဲ့အဲ့ဒီအမျိုးသမီးတွေကိုသွားပြီးတော့ပြောကဒုဒံ၈ပါးငါဖះပြညတ်မဲ့အဲ့ဒီရှင်မျိုးနော်အဲ့ဒီရှင်မျိုးကို လိုက်နာနိုင်ပါတယ်ဆိုလို့ရှိရင်ငါဖះခွင့်ပြုမဲ့မလိုက်နာနိုင်ရင်ခွင့်မပြုနော်အဲ့ဒီရှင်မျိုးကနော်နံပါတ်1တဲ့ ဘိက္ခုနီမသည်ဝါပေါင်းတရားရပင်ရာညာတော်လဲပဲယနေ့မှယဟန်ပြုတဲ့ယဟန်ကိုရှ िख ိုးရမယ်ဘိက္ခုနီမကဝါတရားရနေပြီဒါပေမဲ့ဒီနေ့မှာဝတ်လာတဲ့ယဟန်ကိုရှ िख ိုးနိုင်ရမယ်အဲ့ဒါကိုရှ िख ိုးနိုင်မလားမေးကြည့်နော်နံပါတ်1နံပါတ်2ကယူဇနာဝက်အတွင်းမှာဘုံကြီးเจ้าမရှိရင်အဲ့ဒီဘုံကြီးเจ้าနေနဲ့ ယူဇနာဝတ်ထဝေးတဲ့နေရာမှာ သွားပြီးတော့နေပိုင်ခွင့်မရှိဘူးနံပါတ်1အချက်ကဝါတော်တရားရတဲ့ဘိက္ခုနီမသည်ယနေ့မှဝတ်လာတဲ့ယဟန်ကိုရှ िख ိုးနိုင်ရမယ်နံပါတ်2ကယူဇနာဝဲအတွင်းမှာဘုံကြီးကြောင့်မရှိရင်ဘိက္ခုနီမတွေတီးချနေပြီးတော့ဝါမဆိုရဘူး နော်နံပါတ်3ယဟန်တန်ဃာများထံသို့လပြည့်လကွယ်ဥပုံနေတိုင်းမှာသွားပြီးတော့ဥပုံအမေးဖြေတွေသွားပြီးတော့လုပ်ပေးရမယ်နံပါတ်3ကနော်အမေးဖြေတွေနော်ဥပုံနေတိုင်းမှာသွားပြီးတော့လုပ်ပေးရမယ်နံပါတ်၄ကျတော့ဝါကြိုပြေးသောယဟမသည်ယဟန်နှင့်ယဟန်တန်က200လုံး၌ကိုယ်တိုင်မြင်နေကြတဲ့အဲ့ဒီဟာတွေကိုအပြစ်တွေကိုသွားပြီးတော့ ထုတ်ဖော်ဝန်ခံရမယ်ပဝါဒနာပြုတာပြောတာဦးဇင်းတို့ဝါကျွတ်တရင်ကျွတ်တဲ့နေကြရင်သံဃံဗန္တေပဝါရေမိဒိဋ္ဌေနဝါတုဒေနဝါပရိသင်္ခာယဘွာဆိုပြီးတော့အဲ့မှာဦးဇင်းတို့ဆိုရတာရှိတယ်အရှင်ဘုရားတို့တပည့်တော်ပေါ်မှာကာယကံအဖြစ်ဝစီကံအဖြစ်မနောကံအဖြစ်မြင်တာကြားတာယုံမှားတာရှိရင်သိခံတော်မူကြပါဘုရားခွင့်လွတ်တော်မူကြပါဘုရားလို့တောင်းပန်ရတယ် အဲ့ဒီတောင်မနာကိုဘိက္ခုနီမာတွေကသူတို့ ကြောင်းထဲမှာတွေပြန်လှုပ်ယုံနဲ့မရဘူးတဲ့သူတို့ဘိက္ခုနီမာအချင်းချင်းလဲအဲ့ဒီလို တောင်းပန်ဝန်ချရမယ်တန်ကတော့အရှင်သူမြတ်တွေကိုလည်းတောင်းပန်ဝန်ချရမယ်တဲ့အဲ့ဒါနံပါတ်၄တဲ့နံပါတ်၅ကတော့ကြည်လေသောအာဘာများကိုတင်ပြီးသောယဟန်မသည်ယဟန်မများထံ၌သာမကယဟန်တော်များထံသွား၏အပြစ်ကိုဒေသနာကြကူစားရမည် ကြီးလေးတဲ့အပြစ်တွေကုသားရတာရှိတယ်တဲ့နော်အဲ့ဒါလိုကြီးလေးတဲ့အပြစ်တွေကို ပြစ်လို့ကုစားရတဲ့အခါမှာယဟန်အမျိုးသမီးယဟန်မှာထံမာတင်တခါတည်းကုစားရတာမဟုတ်ဘူးအပြစ်ကိုပြောကြရတာမဟုတ်တန်ဃာတော်တွေရှေ့မောက်မှာထိသွားပြီးတော့ပြောကြပေးရမယ်နံပါတ်5ကနော်နံပါတ်6ကဝိကာလဘောဓနာတိတ်ခါပုဂ္ဂိုလ်တဲ့နှစ်နှစ်တိုင်တိုင်တိတ်ခမအဖြစ်နဲ့ ဆောက်တည်ကျင့်သုံးပြီးမှသာလျင်သူကဘိက္ခုနီမဝုခွင့်ရမယ်ကိုရင်ဝတ်တယ်လို့ပေါ့နော်အသက်20မပြည့်ရဟန်းနေကြတော့ကိုရင်ဝတ်ရတယ်အဲ့ဒီလိုပဲအခုဘိက္ခုနီမဝတ်မဲ့ပုဂ္ဂိုလ်ကြတော့နှစ်နှစ်တိုင်းတိုင်းတိတ်ခမအဖြစ်နဲ့သူကဝိကာလဘောဓနာကိုရှောင်ပြီးတော့နေရတယ်တဲ့နော်အဲ့လိုနှစ်နှစ်တိုင်းတိုင်းတိတ်ခမမအဖြစ်နဲ့နေနိုင်တဲ့ပုဂ္ဂိုလ်မှအခွင့်ပြုတယ်နံပါတ်9ကတော့ ညီတော်သောအကြောင်းရှိသည်ဖြစ်သည်ယဟမသည်ယဟန်ကိုမဆဲရရဘူးဘလို့အကြောင်းတွေပဲရှိရှိတဲ့ယဟန်တော်တွေအဲ့အပေါ်မှာလုံးဝမှမဆဲရပါဘူးနော်နံပါတ်9ကနံပါတ်10ဤယနေ့မှာအစ၍ယဟမတို့ကယဟန်တို့အပေါ်မှာဆုံးမဩဝါဒပြောဆို권မရှိပဲယဟန်တွေကိုဘိက္ခုနီမတွေကလာပြီးတော့ဩဝါဒပေးတာမျိုးဘယ်တော့မှမလုပ်ရဘူး အောင်အဲ့ဒီအချက်ရှစ်ချက်ကိုသွားပြီးတော့ချက်သားပြန်ပြီးတော့ပြောလိုက်စမ်းပါအဲ့ဒီအချက်ရှစ်ချက်ကိုမိတွေးတော့ဂေါတမီကြီးလက်ခံနိုင်ရင်ခွင့်ပြုမယ်လက်မခံနိုင်ရင် ပြန်ပါတော့ရှင်အနန္ဒမထေမြတ်ကမိတွေးတော်ကြီးကိုသွားပြီးတော့ပြောတယ်ဘိက္ခုနီမတွေကိုသွားပြီးတော့ပြောတယ် ဘိက္ခုနီမတွေကိုသွားပြီးတော့ပြောတဲ့အခါကျတော့အရှင်ဘုရားအဲ့ဒီရှစ်ချက်တင်မကပါဘူးဘုရားကြိုက်တဲ့ပညာချက်ကိုဘုရားရှင်ထားပါတပည့်တော်တို့လိုက်နာနိုင်ပါတယ်ဘုရားကျင့်သုံးနိုင်ပါတယ်ဘုရားအဲ့ဒါနဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်တွေမှာမိတွေးတော်ဂေါတမီသည်အဲ့ဒီဂရုဒံ၈ပါးနဲ့ပထမဦးဆုံးဘိက္ခုနီမကြီးဖြစ်တယ် ပထမဦးဆုံးဘိက္ခုနီမာကြီး ဖြစ်ပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီး ဟောဟောကြားတော်မူခဲ့တဲ့တန်ခိတ္တာတုတ်တံဒေသနာကိုနာယူပြီးတော့မိထွေးတော်ဂေါတမီကြီးသည် ပထမဦးဆုံးယဟန္တာဖြစ်တယ်မိထွေးတော်ဂေါတမီကြီးယဟန္တာမထေမာကြီးဖြစ်ပြီးတော့သားတော်ထံကနေမှာတရားတောင်းတရားတွေကိုကျင့်အရှင်ဘုရား တပည့်တော်ကိုအကျင့်ကြုတ်တရားကြီးဟောပေးပါဖေရအဲ့ဒီအရှင်မြတ်ဟောကြားတဲ့တရားကိုတပည့်တော်တယောက်တည်းနေအေးချမ်းချမ်းနဲ့တပည့်တော်နေမနာညာမနာကြိုးကြိုးစာသာနဲ့တပည့်တော်အထုတ်တော်မယ်ဖေရဆိုပြီးတော့မြတ်စွာဘုရားကတရားပေးလိုက်တာဟောမိတွေ့တော်ကြီးတရားကိုကျင့်ပြီးတော့ပထမဦးဆုံးယဟန္တာမာကြီးဖြစ်တယ် ကျန်တဲ့ဘိက္ခုနီမတွေကိုလည်းလိုက်နာနိုင်ရလားမေးတော့အလုံးလိုက်နာနိုင်ပါတယ်ဆိုတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီဘိက္ခုနီတွေကို ပထမဆုံးမြတ်စွာဘုရားရဲ့နှုတ်တော်အတွက်ပညာချက်နဲ့နော်အလုံးယဟန်မှဖြစ်စေတယ်တဲ့နောက်ပိုင်းကျတော့မရတော့ဘူးနောက်ပိုင်းကျတော့ယဟန်ခံမဲ့ယဟန်အမျိုးသမီးတွေသည်သူကဘာလို့ရလဲဆိုတော့ ဘိက္ခုနီမတွေကလည်းယဟန်တစ်ကြိမ်ခံပေးရတယ်တန်ဃာတော်တွေကလည်းတစ်ကြိမ်ခံပေးရတယ်ဘိက္ခုနီမတွေထာမယဟန်ခံဘိက္ခုနီမတွေနဲ့တိမ်နဲ့ဝင်ပြီးတဲ့အခါကျမှတန်ဃာတော်ရှင်မြတ်တည်းရှေ့မောက်မှာသွားပြီးတော့တိမ်နဲ့ဝင်တိခါဘုတ်ကဥဒ္ဒနောယဟန်တော်တွေမှာဆိုရင်229သွဲဘိက္ခုနီမအမျိုးသမီးတွေကကျတော့330နဲ့တပုတ်ရှိတယ်ဟောပိုပြီးတိခါဘုတ်တွေများတယ် ပညာချက်တွေအယမ်းများတယ်ဒါကြောင့်မို့ဘိက္ခုနီသာသနာကမြတ်စွာဘုရားကအချက်သားတဲ့ဘိက္ခုနီသာသနာကို ခွင့်ပြုရင်လည်းပဲနှစ်ပေါင်းတစ်ထောင်ထက်မကျော်ဘူးဘိက္ခုနီသာသနာကခွင့်ပြုလာခဲ့ရင်လည်းနှစ်ပေါင်းတစ်ထောင်ထက်မကျော်ဘူးတဲ့မြတ်စွာဘုရားရဲ့ဒီလိုအကျင့်မြတ်တွေကို အပြည့်အစုံလိုက်နာဖို့ရအတွက်အင်မတန်မှခဲရင်တယ်အဲ့ဒီလိုခဲရင်တဲ့အခါကျတော့ စိတ်ကန်းနေရတယ်အရန်ပိုးပြီးတော့ယဟန်တော်တွေထက်တောင်ပိုးပြီးတော့များတယ်။ဥမာယဟန်တော်တွေကြက်သွန်ပြူစားလို့ကစားလို့ရတယ်။အမျိုးသမီးဘိက္ခုနီမတွေစားခွင့်မရှိဘူး။ယဟန်တော်တွေကသင်္ကန်းသုံးတယ်ခွင့်ပြုတယ်နော်။သင်္ကန်းသုံးတယ်အောက်ကသင်းမိုင်ရဲ့ကိုယုံရဲ့အပေါ်ကဒုက္ကုံဆိုနှစ်ထပ်သင်္ကန်းသင်္ကန်းသုံးတယ်ဘိက္ခုနီမတွေကြတော့ရင်လွှမ်းသင်္ကန်းတဲ့အခုခေတ်သီလရှင်တွေအင်ကြီးဝတ်တာမျိုးမဟုတ်ဘူးရှေ့ခေတ်ကကြတော့ အတွင်းထဲမှာယင်လွှမ်းသင်္ကန်းလို့ပြောတယ်ယင်လွှမ်းသင်္ကန်းတစ်ထဲရဲ့အောက်ကနောက်ထပ်သင်းပိုင်အပိုတစ်ထဲရဲ့ဟောဘိက္ခုနီမကျော်မြတ်စွာဘုရားငားတယ်ခွင့်ပြုတယ်နော်အဲ့ဒီငားတယ်ခွင့်ပြုပြီးတော့မြို့ထဲရွာထဲမှာသွားတယ်ဆိုလို့ရှိရင်အဲ့ဒီဘိက္ခုနီမသည်အဲ့ဒီရင်လွှမ်းသင်္ကန်းမပါပဲလုံးဝမသွားခွင့်မရှိဘူးဝတ်တာလဲသင်္ကန်းရောင်နေဝတ်တာပဲတပိတ်တရားလဲဒီတိုင်းပဲသုံးဝင်ပေးတယ်မြတ်စွာဘုရားနော်တပိတ်တွေရောသင်္ကန်းတွေရောနော် အဲ့ဒီလိုသုံးဝင်ပေးတယ်စီကံနေရတော့ဥပမာအိမ်ကိုကြွားသွားတယ်ဆိုလို့ရှိရင်ဟိုကအိမ်ကတကားတွေခွင့်ပြုချက်တွေအရင်ဆုံးအိမ်မဝင်ခင်တောင်းရတယ်သူတို့ကခွင့်ပြုပြီဆိုမှအိမ်ထဲမှာဝင်ပြီးတော့ထိုင်လို့ရတယ်အဲ့လိုနဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဘိက္ခုနီမရဲ့သာသနာတော်မြတ်ကြီးကိုအကုန်လုံးစီကံနေနဲ့အကုန်ချပြီးတော့မှဘိက္ခုနီမတွေအဖြစ်ကိုခွင့်ပြုလာသမျှအကုန်လုံး ဘိက္ခုနီမဝတ်ချင်တယ်ဆိုလို့ရှိရင်မေတော်ကြီးထံပို့အဲ့ဒီမှာခေမထေရီတို့ဩဘလောတို့ဒုက္ခရောက်နေတဲ့ပရာစာရီတို့လို့တခါတဲ့အဲ့ဒီမှာအမျိုးသမီးတွေအကုန်လုံးမြတ်စွာဘုရားသာသနာတော်ထဲမှာဝင်ဩတာဝတိမျိုးမှာဆိုလို့ရှိရင်လေကောသလမင်းကြီးကတခါတဲ့ဘိက္ခုနီမတွေသတင်းတော်ဖို့ကြောင်းတော်ကြီးတွေဆောက်လှူဒန်းပြီးတော့အဲ့ဒီလိုနဲ့ဘိက္ခုနီသာသနာတော်ကြီးကို မိတွေးတော်ဂေါတမီကြီးကစတင်ပြီးတော့တည်ထောင်ခဲ့တာဘိက္ခုနီမသာသနာတော်ကြီးတည်ထောင်ပြီးတော့မိတွေးတော်ဂေါတမီကြီးသာသနာပြုလိုက်တာဘိက္ခုနီမတွေဩသာသနာတော်တွေမှာဟောခုနှစ်နှစ်သားအမျိုးသမီးလေးတွေကစပြီးတော့ယဟန္တာတွေဖြစ်ကြတယ်တဲ့သာသနာတော်ကြီးမှာအယံကို အကျိုးတွေများခဲ့ပါတယ် မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းငါလည်းပဲမိတွဲတော်ကောဓမီကြီးကိုရတ်နေညူတဲ့အဲ့ဒီဘွဲကိုပေးတယ်အရှင်ကိုနေညာရတဲ့ဘွဲမျိုးပထမဦးဆုံးသာသနာတော်မှာယဟန်ဖြစ်ကိုရခဲ့တဲ့ပထမဦးဆုံးယဟန်တာလည်းဖြစ်တယ်နော်ရှင်ကိုနေညာက ပထမဦးဆုံးယဟန်ဘဝဒီခုပြောတဲ့တရားထုကိုရတဲ့ရတ္တညုပုဂ္ဂိုလ်နော် မိတွေတော်ဂေါတမီကြီးကဘိက္ခုနေထဲထဲမှာဝါကြီးဆုံးဝါကြီးဆုံးနဲ့အဲ့ဒီမိတွေတော်ဂေါတမီကြီးအခုရတ္တိညုဘွဲ့ကိုရတယ်နော်အဲ့ဒီဘွဲ့ကိုရပြီးတော့ဘိက္ခုနေတဲ့ထဲမှာယဟန္တာလည်းပထမဥဆုံးဖြစ်တယ်နော်အသက်ကြီးဆုံးဝါကြီးဆုံးထေကြီးဆုံးမထေမကြီးလည်းဖြစ်ခဲ့တယ် အဲ့ဒီလိုနဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်တွင်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရှိတဲ့အချိန်နဲ့အချိန်နဲ့မှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးထံမှာနေတိုင်းတစ်ချိန်တစ်ချိန်သွားပြီးတော့ရှ िख ိုးတယ်ဥချတယ်အဲ့လိုရှ िख ိုးဥချပြီးတော့နေရင်းနဲ့မေတော်ကြီးဘယ်ရွယ်ရောက်ပြီလဲဆိုတော့သက်တော်120မိတွဲတော်ဂေါတမီသက်တော်120ရောက်တဲ့အချိန်မှာဦးဇင်းတို့ မြတ်စွာဘုရားကတက်တော်80တဲ့ဝင်ပြီတဲ့နော်မြတ်စွာဘုရားတက်တော်က80တဲ့ရောက်ခဲ့ပြီအဲ့ဒီ80တဲ့ရောက်တဲ့အချိန်မှာပဲတနေ့ကျတော့မိတွေတော်ဂေါတမီကစဉ်းစားတယ်ဩငါဘယ်တော့မှအာယုသင်္ခါရလွှတ်ရပါမတော့လို့ကြည်လိုက်တော့ဩငါရဲ့အာယုသင်္ခါရကိုငါမစင်ញင်မဲနဲ့နေတာ ဒီနေ့ပဲငါပြိဋိဘံပြုရတော့မှာပါလားဒီနေ့ငါပြိဋိဘံပြုရတော့မယ်အာယုသင်္ခါရကိုငါလွတ်တော့မယ်အဲ့ဒီလိုဆုံးဖြတ်ချက်ချလိုက်တာနဲ့တပြိုင်နက်တည်းဟောဒီမဟာပထဝီမြေကြီးဟာတခါတည်းတုံဟီးခဲ့ရတယ်မဟာပထဝီမြေကြီးတုံဟီးပြီးတော့တခါတည်းကောင်းငင်မှာလျှက်စီးတယ်လျှက်နှွယ်တယ်အကုန်လုံး တကြိမ်ချင်းတကြုံကြုံနဲ့အကုန်လုံးပေါ်မြည်ပြီးတော့မှတခါတည်းငိုတန်နေယောတန်နေကြတော့မှကြံတဲ့ဘိက္ခုနီမတွေကလည်းပဲဘာဖြစ်တာပါလဲလို့ကြည့်လိုက်တဲ့အခါကြတော့မှအော်ထူဆန်းအောင်ဝယ်ဒီပါလားမဲတော်ကြီးဘာမြန်ဖြစ်တာတော့ငါဒီနေ့အာယုသင်္ခါရလွတ်တော်မယ်လို့ဒီနေ့ဆုံးဖြတ်ချက်ချလိုက်လို့ဟောဒီမြေကလေးကြီးတွေလှုပ်ပြီးတော့ကောင်းငင်မှာနတ်စီတွေနတ်မောင်းတွေအတန်တွေပေါ်ထွက် ငိုတန်တွေရအကုန်ထွက်ပေါ်လာကုန်ကြတာနတ်တွေငိုယိုးကုန်ကြတာအဲ့ဒီအချိန်မှာပဲဘိက္ခုနီမ900တို့ကလည်းသူတို့ကလည်းဆင်းရဲတော့အရှင်မတဲ့ငါတို့လည်းပဲဒီနေ့ဟာနောက်ဆုံးပဲအာယုသင်္ခါရလွတ်ကြတော့မယ်တဲ့မေတော်ကြီးနဲ့အတူတူဟာဒီမှာဘိက္ခုနီမသာသနာကိုဝင်တော့ကလည်းတရထဲဝင်ခဲ့တာ အခုပြိဋိဘံပြုတော့လဲငါတို့အတူတူပဲပြုကြတော့မယ်ဆိုပြီးတော့အဲ့ဒါဆိုလို့ရှိရင်တော့ငါတို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့ထံကိုသွားကြရအောင်မြတ်စွာဘုရားထံကိုလျှောက်ထားပြီးမှပြိဋိဘံပြုတာကောင်းတယ်ဘုရားရှင်ကိုတော်မြတ်ကြီးကိုမလျှောက်ဖဲနဲ့ပြိဋိဘံငါတို့မပြုသင့်ဘူးအဲ့ဒါနဲ့ကြောင်းတဲ့ကနေတပိတ်လေးတွေလွယ်ပြီးတော့ ကြောင်းထဲကထွက်တယ်ထွက်တဲ့အချိန်ကျတော့နတ်တွေကအငိုကြတယ်တဲ့မိတွေတော်ဂေါတမီကြီးကအဲ့ဒီနတ်တွေကိုအသင်နတ်တော်တဲ့အသင်နတ်တော်ရဲ့အပေါ်မှာငါရဲ့အပြစ်တွေရှိလို့ရှိရင်ခွင့်လွတ်ကြသမ်းပါဟောဒီเจ้าကိုအသင်နတ်တော်စောင့်ရှောက်ပေးခဲ့ကြတယ်ဟောဒီเจ้าတွေကိုစောင့်ရှောက်ပေးခဲ့ကြတယ်ဒီသာသနာတော်ကြီးကိုအသင်နတ်တော်စောင့်ရှောက်ပေးခဲ့ကြတယ်အသင်နတ်တို့ အကျွန်ုပ်ရဲ့အပြစ်တွေတစုံတရားတွေရှိရဲ့အသင်္နတ်တို့အကျွန်ုပ်ကိုခွင့်ပြုကြသမ်းပါအကျွန်ုပ်သည်ယနေ့ပဲနိဗ္ဗာန်ကိုစံမြန်းမာတော့မယ်။အိုခြင်းဒုက္ခတွေ၊နာခြင်းဒုက္ခတွေ၊သေခြင်းဒုက္ခတွေ၊ဆိုရရခြင်း၊ပူဆွေးရခြင်း၊ငိုကြွေးရခြင်းဒုက္ခတွေမရှိရတဲ့နိဗ္ဗာန်ကိုသွားတော့မယ်။ချစ်ခြင်းတွေမရှိတဲ့မုန်းခြင်းတွေမရှိတဲ့အဲ့ဒီနိဗ္ဗာန်ကြီးကိုသွားတော့မယ်။ အဲ့ဒီနိဗ္ဗာန်ကိုသွားဖို့ရာအတွက်ဒီနေ့ဆုံးဖြတ်ချက်ချလိုက်ပါပြီအတေနတ်တော်အဲ့ဒီအချိန်မှာနတ်တွေကလည်းအရှင်မကြီးအတွက်ဝမ်းနဲ့ပူဆွေးပြီးတော့အရှင်မကြီးတဲ့အရှင်မကြီးတို့ဟာနိဗ္ဗာန်ကို သွားကြတော့မယ်အကျွန်ုပ်တို့ကတော့နိဗ္ဗာန်ဆိုတာဘယ်နေမှန်းတောင်မသိသေးပါဘူးဖရာတဲ့အရှင်မကြီးတွေဟာဘုံကံကြီးမားလွန်းလို့ကြာတာဒါလျင်နိဗ္ဗာန်အကြောင်းကိုပြောနိုင်တာ တပည့်တော်တို့ကတော့နိဗ္ဗာန်ဆိုတာဘယ်နေမှမသိသေးဘူးဖေ။တန်တရာဝဲဩကာကြီးထဲမှာပဲတဝဲလဲလဲနဲ့တပည့်တော်တို့မှာကိုလိုမဆုံးနာလိုမဆုံးသေလိုမဆုံးနဲ့ဘဝဒီနေရာတုံးဖေ။ဆိုပြီးတော့ကိုကိုကိုဝမ်းနေကြတယ်။အဲ့ဒီနတ်တွေကိုလှဲ့လဲပြီးတော့တရားဓမ္မတွေဟောပြောပြီးတော့အဲ့ဒီကနေမှဘိက္ခုနီမှာ9ရာရဲ့မိတွေ့တော်ကောဒမီရဲ့9ရာနဲ့တပစီတံပြီးတော့တပိလေးတွေလွယ်ပြီးတော့ မြို့တဲကကြောင်းကနေပြီးတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးသရင်သုံးတော်မူရာဖြစ်တဲ့ကုတာကာရအကြောင်းကိုသွားတယ်။အိုးညနေချိန်ကြီးဆွမ်းစားပြီးတဲ့ဒီချိန်ကြီးမှာသပိတ်တွေလွယ်ပြီးတော့တခါတည်းဘယ်ကိုကြွကြမှာတော့ဖုရားဘယ်ကိုကြွကြမှာတော့ဖုရားအတင်တော်ဒီနေ့ပြိဋိဘံပြုတော်မယ်ဒါကြောင့်မို့ငါတို့900အလုံး900နဲ့တပါးအလုံး ဒီနေ့ပရိနိဗ္ဗာန်ပြုကြတော်မယ်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးထံမှာသွားပြီးတော့ရှောက်ကြတော့မလို့အရှင်ဘုရားတော်ပရိနိဗ္ဗာန်မပြုပါနဲ့အုံးဖေရအရှင်ဘုရားတော်ပရိနိဗ္ဗာန်ပြုသွားရင်ဟာဒီဘိက္ခုနီမှာကြောင်းနေဟာအကုန်လုံး6ခန်းပြီးတော့မနမောလင်တိုင်းဘိက္ခုနီမှာကြောင်းကိုသွားသွားပြီးတော့တပည့်တော်တွေ့ရတဲ့ဘဝတွေအခုကျတော့မြင်ရတော့မှမဟုတ်တော့ဘူးဖေရဘိက္ခုနီမတွေထာမတပည့်တော်တို့တရားနာဝင်ရတော့မှမဟုတ်တော့ပါဘူးဖေရရှင်ဘုရားတော် ပြိနိဗ္ဗာန်မပြုပါနဲ့ဖះလို့အမျိုးသမီးတွေကငိုကြရောကြတင်းတောင်းမှညချစ်သမီးတို့တဲ့ငိုရောရမယ်အချိန်မဟုတ်ဘူးချစ်သမီးတို့ဟောဒီအချိန်မှာဝမ်းသာရမယ်အချိန်ဘာလို့လဲဆိုတော့ကဘာပေါင်းတသိန်းတီတီတဲ့ဒီအိုခြင်းနာခြင်းနဲ့သေခြင်းနဲ့လွတ်ခြင်းလွန်းလို့ဆူတောင်းခဲ့တာဒါဒီဘဝပြည့်ပြီ ။အိုရတဲ့ဘေးကြီးနာရတဲ့ဘေးကြီးသေရတဲ့ဘေးကြီးကလွတ်တဲ့ဘဝသွားရမှာမို့တကယ်တမ်းတော့ငိုရမှာမဟုတ်ဘူးတဲ့။ဒီအချိန်မှာဝမ်းသာရမယ်အချိန်ကြီးအရိယာပုဂ္ဂိုလ်ကြီးတွေကြတော့သူတို့မှာဒေါသတွေမရှိဘူးတောကတွေမရှိဘူးစိုးရိမ်တရားတွေမရှိဘူးပုထုဇဉ်တွေကတော့ဆုံးတော့မယ်ဆိုတော့ဝမ်းနေတယ်အဲ့ဒီတော့တခါပြိတ္တတွေကိုပြန်ပြီးတော့တရားတွေပြန်ဟော အဲ့ဒီတရားတွေပြန်ဟောရင်လည်းမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့အကြောင်းကိုသွားသာတော်ကြီးဖရာတပည့်တော်သာတော်ကြီးရဲ့အထမတပည့်တော်တို့ယနေ့ပြိဋိဘံပြုခွင့်ပေးတော်မူပါဖရာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဖရာသာတော်ဖရာကိုတပည့်တော်ယနေ့ဟာနောက်ဆုံးဖူးမြော်ခြင်းဖြစ်ပါတယ်ဖရာသာတော်ဖရာသာတော်ဖရာရဲ့ခြေတော်အစုံကြပရုံကို သင်္ကန်းလေးလှဟပေးတော်မူပါဖရာတပည့်တော်နှစ်ဖူးနဲ့တိုက်ပြီးတော့သားတော်ဖရာကြီးကိုတပည့်တော်ရှ िख ိုးခဲ့ကြမှာတယ်ဖရာမေတော်ကြီးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသင်္ကန်းကိုမာပြီးတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပလင်မောကထိုင်မိရွေတော်ဂေါတမီကြီးကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့ခြေတော်အစုံကြာပရုံးကို ဥခိုင်ပြီးတော့ရှေခေါ်ပြီးတော့အရှင်ဘုရားတပည့်တော်ကအရှင်ဘုရားကိုနှောကြောတိုက်ကြွေးပြီးတော့ကြွေမွေးခဲ့တဲ့မေတော်ကြီးပါဘုရားတပည့်တော်အရှင်ဘုရားရဲ့ဟောဒီခန္ဓာကိုယ်ကြီးယခုလိုကြီးထွားလာအောင်တပည့်တော်ကအရှင်ဘုရားကိုနှောကြောတိုက်ကြွေးပြီးတော့ကြွေမွေးခဲ့ပါတယ်ဘုရားအရှင်ဘုရားဟာတပည့်တော်ရဲ့ဓမ္မဖခင်ကြီးပါဘုရားတဲ့နော် လောကမှာတော့တပည့်တော်အရှင်ဘုရားရဲ့နှုတ်ကြိုတိုက်ကျွေးပြီးတော့ကျွေးမွေးခဲ့တဲ့မိခင်ဖြစ်ပါတယ်ဘုရားဓမ္မနယ်ပယ်မှာတော့အရှင်ဘုရားရဲ့တရားတွေကိုနာယူရလို့တပည့်တော်ဟာအခုသန္တရာဝဆင်းရဲဒုက္ခကြီးမှလွတ်ပါပြီဘုရားဒါကြောင့်မို့တရားတော်နဲ့နဲ့အရှင်ဘုရားတပည့်တော်ရဲ့ဖခင်မှာဘုရားအရှင်ဘုရားအရှင်ဘုရားရဲ့ဟောဒီ တရားတော်တွေကိုတပိတော်ကျင့်ဝင်ရလို့တပိတော်တန်တရာဝဆင်းရဒုက္ခကြီးကလွတ်ကြသလိုအလုံးလဲလွတ်ကြရပါပြီဖေယဘိက္ခုနီမတွေလဲလွတ်ကြရပြီဖေယတပိတော်ဘိက္ခုနီမသာသနာတော်ကြီးကိုရဖို့ရအတွက်အရှင်ဖျားအကြိမ်ကြိမ်ညင်းမာရတန်းတဲ့တပိတော်ဇွတ်တောင်းခဲ့တာတပိတော်ကိုခွင့်လွတ်တော်မူပါဖေယ မေတော်ကြီးတဲ့ပဋိနိဗ္ဗာန်ပြုခါနာနေဖြစ်တဲ့မေတော်ကြီးကိုဘာတွေမြန်ပြန်ပြီးတော့အပြစ်ပြောနေကြလို့သေးလို့လဲတဲ့တားတော်ဖះမှာဘာမှအပြစ်ပြောစရာမရှိပါဘူးတဲ့မေတော်ကြီးတီတီတာတာနဲ့မေတော်ကြီးကအကုန်လုံးလျှောက်ပြီးတော့အပြစ်တွေရှိရင်သာတော်ဖရာတပည့်တော်ခွင့်လွတ်တော်မူပါဖရာဟောဒီတပည့်တွေအပေါ်မှာတပည့်တော်ဆုံးမတဲ့အဆုံးအမှားတွေတပည့်တော်အမှားတွေများပါရင် အရှင်ဘုရားဟောကြားတော်မူတဲ့တရားမဟုတ်ဖဲနဲ့အခြားတွေမြန်သွားပြီးတော့ပြောမှာဆိုမှာတွေရှိခဲ့တယ်ဆိုရင်သားတော်ကြီးဘုရားမေတော်ကြီးကိုခွင့်လွတ်လိုက်စမ်းပါမြတ်စွာဘုရားဘာမှမရှိပါဘူးတဲ့ယဟနာမထေမာကြီးဆုံးမတယ်ဆုံးမတယ်လည်းဘုရားရဲ့အဆုံးမတွေကိုပဲဆုံးမတယ်ဘုရားရဲ့အဆုံးမတွေကိုပဲပြောတယ်ဒါကြောင့်မို့ ဘာမှပြောတရားမရှိပါဘူးဆိုတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဘာတွေထတ်လျှောက်လဲဆိုတော့ရိညောမာတာမဟေတိတိသူလဗန္နာမမိဋ္ဌိနာဗုဒ္ဓမာတာတိယာနာမံဧတံပရမဒုလဗံဆိုတဲ့ကာထာနဲ့အရှင်ဘုရားတဲ့တပည့်တော်တို့အမျိုးသမီးတွေနေနဲ့ ရိသေဝရမင်းကြီးအမေရောဧကရမင်းကြီးအမေရောဆိုတဲ့အဲ့ဒီနာမည်မျိုးတွေက တပည့်တော်တို့မှာလွယ်လွယ်ကူကူလေးရနိုင်ပါတယ်ဖေယားလွယ်လွယ်ကူကူလေးဘဝတွေဘဝတွေမှာရနိုင်ပါတယ်ဖေယားဗုဒ္ဓမာတာတိယန္နာမဖယားရှင်ကိုတော်မြတ်ကြီးရဲ့မေတော်မေတော်ဆိုတဲ့ဟောဒီအမည်မျိုးကတော့အမတမခဲခဲရင်းရင်းကြီးတပည့်တော်ရခဲ့တာပါဖေယားတဲ့ ဘဝတန်တရာတစ်လျှောက်လုံးတစ်ခါမှမရဘူးတဲ့ဂုံဒူးကြီးပါဖရာဘွယ်ဒူးကြီးပါဖရာတဲ့ဒီဘွယ်ရဖို့ဘလောက်ထိဆူတောင်းခဲ့ရလဲနော်အင်မတန်မှကြာညောင်းနဲ့နော်ကဘာပေါင်းတသိန်းတိတိကြီးတောင်ဆူတောင်းခဲ့ရတာမေတော်အဖြစ်ကိုရဖို့ရဒါကြောင့်မို့စကြဝဠာမင်းရဲ့မေတော်ဒီဧကရမင်းရဲ့မေတော်ဒီဆိုတာလေရပြီးရင်နောက်ဆုံးတော့အပေပုံပြန်ကြသွားတာဖရာတပီတော့ဗုဒ္ဓမေတော် ဆိုတဲ့အရှင်ဘုရားရဲ့မေတော်ရတာတော့တပည့်တော်ဟာတန်တရာဝဆင်းရဲဒုက္ခအလုံးမှတပည့်တော်လွတ်ပါပြီဖရာအဲ့ဒီလိုနဲ့မရုရာနိဘာဌာနိဒောတကာနိဟိတာနိစာနောက်ထပ်ထပ်ပြီးတော့လျှောက်သေးတယ်အရှင်ဘုရားအရှင်ဘုရားရဲ့ရွှေနှုတ်တော်ထွက်ပြီးတော့ လာတဲ့တရားဓမ္မတွေကို နာယူရတဲ့ပုံကိုယ်တွေကျင့်သုံးရတဲ့ပုံကိုယ်တွေဆိုတာအမတန်မှဘုံကံကြီးမားကြပါတယ်ဖေဟာအရှင်မရရဲ့ခြေတော်ဆုံးကြပရုံကိုရှ िख ိုးခွင့်ရတဲ့ပုံကိုယ်တွေဆိုတာလေအမတန်မှဘုံကံကြီးမားတော်မူကြပါတယ်ဖေဟာအရှင်မရကိုဒီလိုအပြစ်ကင်းတဲ့တရားတော်တွေကိုနာယူကြရတဲ့ပုံကိုယ်တွေကျင့်သုံးကြရတဲ့ပုံကိုယ်တွေ အဲ့ဒီအရှင်ဘုရားရဲ့တရားတော်တွေကိုနာယူနေကြတဲ့ပုဂ္ဂိုလ်တွေကျင့်သုံးကြတဲ့ပုဂ္ဂိုလ်တွေဆိုတာလည်းပဲအင်မတန်မှကိုဘုံကံကြီးမားကြပါပြီတဲ့ဘုရားအရှင်ဘုရားကိုကိုးကွယ်ခွင့်ရတယ်ဆိုတာဘုံကံကြီးလို့ဒါလျင်ကိုးကွယ်ခွင့်ရတာပါဘုရားအကုန်လုံးတိတိတာတာနဲ့မေတော်ကြီးကတာတော်ဘုရားကို နောက်ဆုံးအကုန်လျှောက်ထားပြီးတော့မှ အရှင်ဘုရားတာတော်နန္ဒာတို့ မြေတော်လေးဖြစ်တဲ့ရှင်ရဟုလားတို့ရှင်အာနန္ဒာတော်ကိုတပြီတော်သွားပြီးတော့နှုတ်ဆက်အောင်မဖေရတန်ဃာတော်တွေကိုလိုက်ပြီးတော့နှုတ်ဆက်အောင်မဖေရအဲ့ဒီအချိန်မှာပထမဆုံး သားတော်ဖြစ်တဲ့နန္ဒထံသွားတယ်သားတော်နန္ဒသားတော်ဖျားမဲတော်ကြီးဟာသားတော်နန္ဒရဲ့ပြိဋိနိဗ္ဗာန်ပြုပွဲကြီးသားတော်ဖျားရဲ့ပြိဋိနိဗ္ဗာန်ပြုပွဲကြီး ရှင်ရာဟုလာတို့ရဲ့ပြိဋိဘံပြူပွဲကြီးကိုတပြိတော်တော့မမြင်ရတော့ဘူးဖះတပြိတော်အရင်သွားရတော့မယ်ဖះဒီနေ့ပဲသားတော်ကြီးထံလာပြီးတော့နှုတ်ဆက်ပြီးတော့မေတော်ကြီးပြိဋိဘံပြူပါတော့မယ်ရှင်နန္ဒဘာဖြစ်မှလဲရဟန္တာမထေကြီးဆိုတော့ငြိမ်ပြီးတော့ပဲသားတော်မြေတော်လေးရာဟုလာထံသွားပြီးတော့ပြောတယ်မြေတော်လေးကလည်းရဟန္တာဖြစ်နေပြီမြေတော်လေးကလည်းပဲငြိမ်ပြီးတော့နားထောင်နေတယ် အဲ့ဒီမြေတော်လေးကိုလည်းနှုတ်ဆက်ပြီးတော့မှရှင်အာနန္ဒမထေမြတ်ထံသွားတဲ့အခါကျတော့မေတော်ကြီးမေတော်ကြီးရဲ့ပရိနိဗ္ဗာန်ပြုမယ်ဆိုတဲ့အသံကိုကြားရတာစိတ်ထဲမှာဝမ်းနေလိုက်တာမျက်ရည်တွေကလည်းကြာလို့ရှင်အာနန္ဒကသောတာပန်တက္ခပုဂ္ဂိုလ်အနာဂါမိမတ်မှာဒေါသပယ်တာဒေါသတွေသောကတွေမပယ်နိုင်သေးတဲ့ပုဂ္ဂိုလ်ဆိုတော့ မေတော်ကြီးပြိဋိနိဗ္ဗာန်ပြုတော်မယ်ဆိုတာကိုကြားတဲ့အခါကျတော့မျက်ရည်တွေကြာပြီးတော့ဝမ်းနေတော့မေတော်ကြီးကတခါပြန်ပြီးတော့တရားဟောရပြန်တယ်သားတော်လေးဖရာအရှင်ဖရာဝမ်းမနဲ့ပါနဲ့ဖရာအရှင်ဖရာပြုစုခဲ့တဲ့သာသနာတော်မြတ်ကြီးကြောင့်အရှင်ဖရာတပည့်တော်တို့ဘိက္ခုနီမတွေအခုယဟန္တာတွေတဲ့ခုနှစ်နှစ်သမီးလေးတောင်ယဟန္တာတွေဖြစ်ကြရတယ်ဖရာ ။အိုးတိတ်ထိတယ်ဘယ်လိုမှရှားဖွေပြီးတော့မဟောနိုင်မပြောနိုင်တဲ့နိဗ္ဗာန်ဆိုတဲ့တရားတော်ကြီးကိုအရှင်ဘုရားရဲ့အခြေသူကြောင့်တပည့်တော်တို့ကိုယ်တိုင်လည်းရပြီဘုရားနောက်ထပ်လည်းအမျိုးသမီးသာသနာတော်ကြီးကိုရခဲ့တာအရှင်ဘုရားရဲ့ကျေးဇူးတွေကြောင့်ပါဘုရားအရှင်ဘုရားရဲ့ဂုဏ်တွေကြောင့်ပါဘုရားအဲ့ဒီဂုဏ်တွေကျေးဇူးတွေကြောင့်မို့တပည့်တော်တို့ကောင်းကြိုတွေရခဲ့တာအရှင်ဘုရားရဲ့ကျေးဇူးကြောင့်အရှင်ဘုရားဝမ်းမနေပါနဲ့ဘုရား တပည့်တော်မရှိပေမဲ့လည်းသာသနာတော်ကြီးမှာအရှင်ဘုရားတို့ဆက်လက်ပြီးတော့ထမ်းဆောင်နေတာလောကအတွက်အကျိုးတွေများလာပါတယ်အရှင်ဘုရားလို့ရှောက်ပြီးတော့တခါမြတ်စွာဘုရားထံပြန်ပြီးတော့ရောက်သွားတဲ့အချိန်ကျတော့မြတ်စွာဘုရားကမေတော်ကြီးတဲ့မေတော်ကြီးတို့လို ပုံကိုမျိုးတွေကို အမျိုးသမီးတွေဟာယဟန္တာဖြစ်တဲ့ကောင်းငင်ပြန်နိုင်တယ်ဆိုတာ မဟုတ်ပါဘူးဒါတွေဟာရှောက်ပြောတာပါအမျိုးသမီးတွေတကယ်တမ်းရတာမဟုတ်နိုင်တော့ပါဘူးလို့လူမိုက်တွေကအဲ့ဒီလိုကဲ့ရဲ့နေကြတယ်အဲ့လိုအပြစ်ပြောနေကြတယ်အဲ့ဒီအပြစ်ပြောနေတယ်ကဲ့ရဲ့နေကြတဲ့လူမိုက်တွေအထင်လွဲအမြင်လွဲခြင်းကနေမှလွတ်ကင်းအောင်မေတော်ကြီးတကောဗျာဒီဟာ ပြလိုက်စမ်းပါတခါတည်းမိတွေးတော်ဂေါတမေကြီးတတ်တော်120ဖြစ်တဲ့ မေတွေတော်ဂေါတမီကြီးဟာဖလတ်သမဘတ်တွေဇန်နေအကုန်ဝင်စားပြီးတော့တခါတည်းကောင်းငင်ကိုပြန်တက်သွားတယ်တဲ့ကောင်းငင်ကိုပြန်ပြီးတော့တက်ပြီးတော့အချိန်ကြတော့မှတခါတည်းခန္ဓာကိုယ်တစ်ခုအနေပြကောင်းငင်ညင်မြင်ကြီးတစ်ခုလုံးခန္ဓာကိုယ်ရဲ့အကုန်ခွဲပြီးတော့အရာထောင်မကတဲ့မိတွေ့တော့ဂေါတမီတွေဖြစ်အောင်ဖန်တီးပြတယ်ရေပြင်းနဲ့ဖန်တီးပြီးတော့ရေပြင်းမောမှာလမ်းကြောင်ပြတယ်ကောင်းငင်မောမှာထိုင်ပြတယ် ကဘာမြေကြီးပေါ်မှာမြင်းမိုးတောင်ကြီးပြန်အောက်ပြီးတော့နေတဲ့ပုံတွေကိုပြတယ်အမျိုးမျိုးသောဓာတ်ကိုဖန်တင်မှုတွေနဲ့ကောင်းကင်ကြီးမှာ အကုန်လုံးပြပြီးတဲ့အခါကျတော့မှသာတော်ကြီးဖရာတဲ့မေတော်ကြီးရဲ့ဓာတ်ကိုပြမှုဒီလောက်ဆိုရင်သာတော်ကြီးကျေနပ်ပါတော့သာတော်ကြီးဒီလောက်ဆိုရင်ခွင့်ပြုပါတော့ဖရာဆိုပြီးတော့မှအောက်ကိုပြန်ပြီးတော့ဆင်လာတယ်အဲ့ဒီဆင်လာတဲ့အချိန်ကျတော့မှအောက်က ဘိက္ခုနီမာတွေပြိဿတွေအကုန်လုံးကနေပြီးတော့မေတော်ကြီးတဲ့ဒီလောက်တကောတေသောအာနုဘောကြီးတဲ့ဘဝမျိုးကို မေတော်ကြီးဘလို့ရအောင်လုပ်ခဲ့တာလဲဘလို့အထုတ်ခဲ့တာလဲဘလို့ပါရမီတွေဖြည့်ဘူးခဲ့တာလဲဆိုတာမေတော်ကြီးပြောပြစမ်းပါအဲ့လိုလျှောက်ထားတဲ့အခါကျတော့ဩကဘာတသိန်းထက်မှာပရုမုဒ္ဒရမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဆိုတာပွင့်ခဲ့ပါတယ်တဲ့ အဲ့ဒီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးပွင့်ခဲ့တဲ့အချိန်တုန်းကသူဟာအမတ်ကြီးရဲ့သမီးလေးဖြစ်ခဲ့တယ်။အဲ့ဒီအမတ်ကြီးရဲ့သမီးလေးဖြစ်ရင်းနဲ့ဒီနေ့ကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးထာမတရားသွားနာတယ်။သွားပြီးတော့တရားနာတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီနေ့မှသူ့ရဲ့မေတော်အခုမိတွေ့တော်ဂေါတမီလိုမေတော်ကြီးအဲ့ဒီမေတော်ကြီးကိုရတ်တေညူပွဲပေးတယ်။ဘိက္ခုနီမာထဲမှာ နော်ဝါကြည်ဆုံးထေကြည်ဆုံးနော်အဲ့ဒီလိုတခါတည်းတရားထူးရတာပထမဦးဆုံးရတဲ့အပြတ်ဆုံးဖြစ်တဲ့အဲ့ဒီဂုံတူကြီးကို ပေးလိုက်တဲ့အခါကျတော့အဲ့ဒီအမျိုးသမီးလေးကအိမ်ပြန်ရောက်တော့သူ့ဖေကိုခွင်တောင်းတယ်ခမဲတော်ကြီးတဲ့မြတ်စွာဘုရားနဲ့တန်ဃာတော်အရှင်သူမြတ်တွေ9ရက်လောက်ဆွန်ကပ်ခွင်ပေးပါဘာလို့လဲသမီးအဲ့ဒီစုကြီးကိုတောင်းညင်တယ်ဟိုတန်းလေးကဖရာရဲ့မေတော် မေတော်ဆိုတဲ့ ဗျာဒိကြီးပေးတာသမီးဝမ်းသာလိုက်တာအဲ့လိုဘွယ်မျိုးကိုရကျင်တယ်သမီးရဲ့သဘောပါပဲဆိုပြီးတော့အဲ့ဒီမှာတင်တခါတည်းမြတ်စွာဘုရားနဲ့တန်ဃာတော်ရှင်သူမြတ်တဲ့ကိုခொနည်းရတိုင်တိုင်ဆွနေလှူတယ်ကတ်တယ်ခொနည်းရတိုင်တိုင် ကောင်းမှုတွေပြုပြီးတဲ့အခါကျတော့ မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့မေတော်ကြီးရတဲ့ဘွယ်မျိုးတပည့်တော်လည်းပဲရရပါလို့ဤဖျားလို့အဲ့ဒီဘွယ်ကိုဆူတောင်းတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအနာဂတန်တညာကြီးနဲ့လှမ်းပြီးတော့ကြည်လိုက်တာရနိုင်လားဆိုတော့ရမယ်တဲ့ကဘာတသိန်းရဲ့အထက်မှာဂေါတမဗုဒ္ဓဘုရားရှင်ကိုတော်မြတ်ကြီးပွင့်ရင်မိထွေးတော်ဂေါတမီဆိုတဲ့ အဲ့ဒီနာမည်နဲ့ကြွတန်းဝင်လိုက်မယ်ဝမ်းသာလိုက်တာတဲ့ကဘာတသိမ့်ပါရမီဖြည့်ရမယ်ဟာကိုမနှက်ဖန်ရောက်တော်မယ်လို့ပြီးတော့ထင်ခဲ့ရတဲ့အဲ့ဒီမှာတသက်လုံးကောင်းမှုတွေပြုလိုက်တာအဲ့ဒီဘဝကောင်းမှုတွေပြုပြီးတော့တခါသေတဲ့အခါကျတော့နတ်ပြည်တက်အဲ့ဒီနတ်ပြည်တွေမှာအကျဉ်းချင်းကျဉ်းချင်းခံစားဆန်စားပြီးတော့တခါပြန်ပြီးတော့လူပြည်ပြန်ရောက်ပြန်တယ် လူပြည်ပြန်ရောက်ပြန်တဲ့အခါရောက်တော့အဲ့ဒီမှာကျွန်နေရဲ့အုတ်ချုပ်ရတဲ့ကျွန်တကြီးရဲ့ကရောလာပြီးတော့ဖြစ်တယ်တဲ့ကျွန်နေ900လောက်အုတ်ချုပ်ရတဲ့ရွာရဲ့အဲ့ဒီကျွန်တကြီးကရောလာ ဖြစ်ပြီးတော့အဲ့ဒီအချိန်မှာပစ္စေကဗုဒ္ဓမထေ9ပါးကကြွလာကြတယ်တဲ့ကြွလာပြီးတော့ဟိုမှာဗာရာဏသီမြို့ကတထေအိမ်မှာကြောင်းအလှခံတာဟိုကတထေကလည်း နှမျောတဲ့တထေးနဲ့တွေ့တော့မလှူနိုင်ဘူးဖေဟာလို့ရှောက်လိုက်တယ်အဲ့ဒါနဲ့မထေးမြတ်ကြီး၅ပါးကပြန်ကြွလာတဲ့အခါကျတော့အရှင်မရတို့ဘယ်ကနေကြွလာတော့ဖေဟာအော်နေတာတော့ဟောဟိမန္တာတောင်မှာဝါရင်ကာလာလေးမှာဒီဘက်မှာလာပြီးတော့တရင်လေးသုံးညင်လို့ကြောင်းလာပြီးတော့အလူခံတာပါရဟန်းတော်တွေဆိုတာကြောင်းလေးရှိမှနေရတယ်ထိုင်ရတယ်တရင်သုံးရတယ်ဝါဆိုးရတယ်ဆိုတော့အဲ့ဒီအတွက်လာလှူခံတာပါဆိုတော့ ဒါဆိုရင်တပည့်တော်တို့လှူမယ်ဖေဟာဆိုပြီးတော့အဲ့ဒီ၅ပါးဝါတွင်၃လကာလပတ်လုံးကြောင်းဆောက်လှူတယ်ဆွမ်းတယ်သင်္ကန်းနေနဲ့လှူကြတယ်ဝါကျွတ်တဲ့အခါကျတော့လေကိုယ်တိုင်သင်္ကန်းနေချုပ်ရက်ပြီးတော့သင်္ကန်းနေပါအဲ့ဒီမှာအကုန်လှူ၄လကာလပတ်လုံးအဲ့ဒီပိစေကဗုဒ္ဓမထေမြတ်ကြီးတွေကိုအလှူအတန်းတွေလုပ်ပြီးတော့အဲ့ဒီကသေတော့တခါနတ်ပြည်မှာအကြိမ်ကြိမ်ပြန်ဖြစ်ကြပြန်တယ် အာတခါအဲ့ဒီနတ်ပြည်ကနေပြီးတော့တခါပြန်ပြီးတော့လူဘဝပြန်ရောက်ပြန်နေအဲ့ဒီရောက်တဲ့ဘဝတစ်ခုမှလည်းပဲကျန်တဲ့ဘဝတွေလည်းရောက်တာအများကြီးရှိမှာပေါ့နော်ဒါကတော့မေတော်ကြီးကသူ့ရဲ့ကောင်းမှုတွေအကြိမ်ကြိမ်ပြုခဲ့တာတွေပဲသူကထုတ်ပြောတာအဲ့ဒီကနေပြီးတော့နောက်ထပ်ရက်ကန်းတဲ့ရွာကြီးတရွာမှာတခါပြန်လာပြီးတော့အဲ့ဒီမှာလူဖြစ်ပြန်ပြီအဲ့ဒီရွာရဲ့အကြီးအကဲရဲ့ဇနီးဖြစ်ပြန်တယ်တဲ့အဲ့ဒီအချိန်မှာတခါဘာနဲ့ပြန်ပြီးတော့ဆုံလဲဆိုတော့ဦးဇင်းတို့ ပရုမဒေဝီဆိုတဲ့ဇတ်တော်ရှိကြာပန်းမွေနော်အဲ့ဒီကြာပန်းမွေ900ကိုပစ္စေကဗုဒ္ဓမထေရကိုတပြီးတော့သား900ရဲ့မိခင်ဖြစ်ရပါလို့ဤလိုဆူတောင်းခဲ့တယ်ပရုမဒေဝီအဲ့ဒီသားတယောက်ကနေမွဲပြီးတော့ကြမ်းတဲ့သွေးဆက်တွေကနေမှသားတွေဖြစ်ပြီးတော့သားရလုံးသောသားတွေအဲ အဲ့ဒီပိစေကဗုဒ္ဓမထေမြတ်တရားဟောဟိမန္တာတော်မှာရှိတဲ့ဂန္ဓမာရဏတောင်ကြီးမှာသွားတရင်သုံးပြီးတော့အဲ့ဒီကနေမြတ်တော့အဲ့ဒီမှာရှင်မြင်းကလည်းကြီးညိုလို့ရှင်မြင်းကဆွနေကတနေ့ကျတော့ရှင်မြင်းကအလုတ်ရှုပ်ပြီးတော့တန်ခါအဲ့ဒီပိစေကဗုဒ္ဓမထေမြတ်တွေကိုနန်းတွင်ထဲမှာဆွနေမချက်မိဘူးတဲ့အဲ့ဒီနေ့မှာစောတော့ဒကမာကြီးကတွေ့တော့အရှင်မြတ်တို့ဆွနေရပါရဲ့လားဖျက်ဒီအစောကြီးပြန်ကြွလာတာဒီနေ့ရှင်မြင်းကြီး အလုံများနေလို့မရဘူးဆိုတော့ဒါဆိုရင်တပည့်တော်တို့ဝိုင်းပြီးတော့လှူမဲ့ဖျက်ဆိုပြီးတော့သူတို့အဲ့ဒီရွာသူရွာသားတွေနဲ့ဝိုင်းပြီးတော့ဆွနေလှူကြသင်္ကန်းတွေကကြနဲ့ကောင်းမှုတွေကိုပြန်ပြီးတော့ပြုခွင့်တွေပြန်ရတယ်အဲ့ဒီရတဲ့ဘဝကနေပြီးတော့တခါကောင်းမှုတွေပြုပြီးတော့နတ်ပြည်တွေပြန်ပြီးတော့တက်ရပြန်တယ်အခုနောက်ဆုံးနဲ့ဒီဘဝမှာငါအခုအင်ဇနာမင်းကြီးရဲ့သမီး သူလက္ခဏာမိဖုရားကြီးရဲ့သမီးလာပြီးတော့ဖြစ်ရတယ်ဒါငါရဲ့အတိတ်ကပါရမီရဲ့အတိတ်ကကံတွေကြောင့်မို့မေတော်ရဲ့ဘဝကိုအခုလိုရခဲ့ရပါတယ်လို့မိတွေတော်ဂေါတမီကြီးကအဲ့ဒီမှာ တရားဓမ္မတွေပြန်ဟောပြီးတော့မှမြတ်စွာဘုရားမြတ်စွာဘုရားကိုတပည့်တော်တို့အားလုံးရှ िख ောခွင်ပြုပါအောင်ဘုရားဆိုပြီးတော့အဲ့ဒီမှာကျန်တဲ့အမျိုးသမီးတွေကိုလည်းမြတ်စွာဘုရားကသင်တို့ရဲ့နောက်ဆုံးခရီးမှာအားလုံးသောတရားတော်မတွေအတွက် ကောင်းငင်မှာတကောပြသွားကြအောင်သာသနာတော်တွေမှာအမျိုးသားမှာရတာမဟုတ်ဘူးအမျိုးသမီးတွေလည်းလောက်ရဟုတ်လို့ရတယ်ဆိုတာသိအောင်လောကလူတွေတန်တရားရှင်းအောင်ပြအောင်ဆိုတော့မှဇံဝင်စားပြီးတမဘတ်တွေဝင်စားကြပြီးတော့ကောင်းငင်ကိုပြန်တက်ပြီးတော့စောသောကမိတွေတော်ဂေါတမီကြီးပြတယ်လို့ပဲတကောတွေကို အကုန်ပြပြီးတော့မှအောက်ကိုအကုန်ပြန်ဆင်း အံ့ဩလိုက်ကြတာတရားတော်မတွေကငါတို့ရဲ့ဖယားရှင်ကိုရောမြတ်ကြီးရဲ့သာသနာဆိုတာဒီလိုတကိုးရှင်တွေယောက်ျားတွေသာလင်မဟုတ်ဘူးအမျိုးသမီးတွေလည်းရတာပါကိုငါတို့ကြည်ညိုခွင့်ရတာကိုယ်ကိုယ်ခွင့်ရတာကံကောင်းလိုက်တာလို့အကုန်လုံးအလုံးဖြစ်တဲ့အချိန်ကြတော့မှအဲ့ဒီမှာမိတွေ့တော့ဂေါတမီကြီးနဲ့ရာရစ် ဘုရားရှင်ဝရမြတ်ကြီးရဲ့ခေတော်ဆောင်ကြဘရောဥခိုက်ပြီးတော့တပါးချင်းတပါးချင်းဥခိုက်တာခြေတော်ဆောင်ကြဘရောကိုတပါးချင်းတပါးချင်းဥခိုက်ပြီးတော့လက်ရာရန်ကျဝဲပြီးတော့တော်ပြချင်းကိုတော်မြတ်ကြီးကိုပူဇော်ကြောင်ကြီးရဲ့ကြောင်မုံအိုးအထ ကြဘလောက်ပဲပရိနိဗ္ဗာန်ပြုပါတယ်ပြောပြောပုရုဇေအနေနဲ့ကြတော့မခွဲခြင်းညာဘူးမခွာခြင်းညာဘူးအဲ့ဒီမခွဲခြင်းမခွာခြင်းတော့ငို ရောပြီးတော့မိရွေတော်ဂေါတမီကြီးရဲ့အကြောင်းကို လိုက်သွားတော့အဲ့ဒီထဲမှာမိရွေတော်ဂေါတမီကြီးကိုအယံကိုကြည်ညိုတဲ့ဥပါတိကဒကမတက်ရောက်ကိုမိရွေတော်ဂေါတမီကြီးကခေါင်းကိုကိုင်ပြီးတော့ချက်သမီးတော်တဲ့ငါ့ကိုတကယ်ချစ်တယ်ငါ့ကိုတကယ်ခင်တယ်ဆိုလို့ရှိရင်ချက်သမီးတို့ အာသနာကြီးကိုထောက်ပံ့ကြပါစောင့်ရှောက်ကြပါနာတော်ကြီးကိုငါဖះရှင်ထံကနေမှ အမျိုးသမီးတွေအတွက်အခွင့်အရေးရဖို့ရအတွက်အမျိုးသမီးတွေကောင်းကျိုးရဖို့ရအတွက်ငါအပင်မခံပြီးတော့တောင်းဆိုခဲ့တာအဲ့ဒီသာဆိုလိုက်ဆက်ပြီးတော့ထောက်ပံ့ကြပါ ငါမရှိပေမဲ့လည်းဖရာရှင်ကိုရောနော်ဖရာရှင်ကိုရောမြတ်ကြီးတက်ရှိထေရရှိသေးတယ်တန်ဃာတွေတက်ရှိထေရရှိနော်ဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုမိတွေ့တော့ဂေါတမီကြီးကဟိုတခါမှဆိုမြတ်စွာဘုရားကနှာချေတာမြတ်စွာဘုရားလည်းလူသားပဲလေဖြားတဲ့ခါလည်းဖြားရတာပဲနားတဲ့ခါလည်းနားရတာပဲဝမ်းလည်းလျှော်တာပဲမူတာဝေတာခိုက်တာခဲတာရှိတာ နာချေတဲ့အချိန်တုန်းကများဆိုမိတို့တော်ခေါရမီကြီးကသာတော်ဖျားသာတော်ဖျားကြံပါပါစေဖျားချမ်းသာပါစေဖျားသာတော်ဖျားအသက်တည်ပြီးတော့ကဘာပလုံးတည်နေတော်မူပါဖျားလို့အရင်တုန်းကရှောက်ခဲ့တုန်းကသာတော်ဖျားကဘာပြောလဲဆိုတော့မေတော်ကြီးအဲ့လိုမရှောက်နဲ့သာတော်ဖျား သားတော်ဖရာရဲ့တရားတွေကိုတန်ဃာတော်ရှင်သူမြတ်တွေဟာကြိုးစားနေကြပါတယ်ဖရာအထုတ်နေကြပါတယ်ဖရာလုံးလာကြိုးကို အထုတ်ပြီးတော့နေပါတယ်ဖရာအဲ့ဒီလုံးလာကြိုးကိုအထုတ်နေတဲ့တန်ဃာတော်တွေဘိက္ခုနီမတွေရှိတဲ့ညီညွတ်တဲ့တန်ဃာအတိုင်းဝိုင်းကြီးကိုအရှင်ဖရာကြည့်ရှုတော်မူပါဖရာငဲ့တော်မူပါဖရာလို့အဲ့လိုရှောက်တယ်နော် ဘာလို့လဲဆိုမြတ်စွာဘုရားထာလေးခြေလိုက်ပြီးဆိုမြတ်စွာဘုရားတတ်တော်ရှိပါသေးတတ်တော်ရှိပါသေးအကုန်လုံးလောက်ကြတာဝို့ဘုရားကိုဘသူကမှပြန်ပြိဋိဘံပြုတာကိုမလိုချင်ဘူးဘုရားရှင်ကိုတော်မြတ်ကြီးကြမ်းမာရေးမကောင်းမှုဆိုတာမကြားကျင်ဘူးဘာကြောင့်လဲဆိုတော့ဘုရားတော်တွေကိုနာရတာနာလို့မဝဘူးတဲ့နော်ဘုရားရှင်ကိုတော်မြတ်ကြီးရဲ့နှုတ်တော်ရက်ကထွက်တဲ့ဓမ္မတွေကိုနာယူရတာတပည့်တော်တို့တကားလိုချုံမိန်တဲ့ ပြီးတော့နေခြင်းနဲ့ဖះအဲ့ဒီဖះရှင်ကိုတော်မြတ်ကြီးရဲ့တရားကိုအမြဲတမ်းနာယူခြင်းလို့ကဘာပလုံးတည်နေတော်မူပါဖះအဲ့လိုပြောတော့လဲအပေါ်မူမြတ်စွာဘုရားကအရှင်ဘုရားရဲ့တရားကို တပည့်တွေတန်ခါတွေအကုန်လုံးအထုတ်နေကြပါတယ်ဘုရားအရေသီလရှင်တွေအလုံးကလည်းညီညွတ်နေကြပါတယ်ဘုရားတဲ့ညီညွတ်တဲ့ပရိသတ်ကြီးကိုငဲ့တော်မူပါဘုရားလို့ အဲ့ဒီလိုရှောက်မယ်တော်ကြီးအခုတော့အဲ့ဒီသံဃာတွေပြိဿတွေဖះရှင် ကိုတော်မြတ်ကြီးတွေကအခုရှည်သေးပါတယ်ချစ်သမီးတို့တဲ့သင်္ခါရဟောဒီယုံနံဓမ္မသင်္ခါရတရားတို့သည်အနေစာမျက်မရှိပါကုန်တကားဥပါဒဝယအမိနော ဖြစ်ချင်းခြင်းသဘောသာလျင်ရှိကြဩပိစိတ်တဝါယုတ်ဓမ္မအနန္ဓမ္မသင်္ခါရတရားတို့သည်ဖြစ်ပြီး၍ နေတုံဇန်းတိခြောက်ကြရပါကုန်၏တေတံထောယုံနံခါရာတရားတို့၏ဥပါဒမောချုပ်ငြိမ်းရာ ဖြစ်သောနိဗ္ဗာန်တိကသူခေါ်ချမ်းသာကြောင်းပါပေသည်တဲ့ဒါကြောင့်မို့ချက်သမီးတို့ရဲ့တဲ့ဟောဒီလောကကြီးထဲမှာနေရတဲ့အချိန်လောကကြီးထဲမှာနေရတဲ့အခါမှာတော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့လောကရန်တရားတွေနဲ့သွားနေရမှာ အဲ့ဒီဖြစ်ခြင်းပြခြင်းအောခြင်းနာခြင်းတွေမရှိတဲ့နိဗ္ဗာန်ရောက်မှသာလေငြိမ်းအေးကြမှာချမ်းသာကြမှာဒီအချိန်ဟာနိဗ္ဗာန်သွားဖို့အချိန်ဖြစ်ပါပြီချက်သမီးတော်ခွင့်ပြုတော်မူကြပါတော့ဆိုပြီးတော့အလုံးပြောပြီးတော့မှမိတို့တော်ကောဒမီနဲ့အလုံးသောဘိက္ခုနီမာတွေကိုကြောင်းလေးအတီးတီးမှဝင်ပြီးတော့ပထမဇံကို ဝင်စားကြတယ်ဒုတိယဇံကိုဝင်စားကြတယ်တတိယဇံကိုဝင်စားကြတယ်စတုထဇံဝင်စားကြတယ် အာဂိသိညာယတနာဇံနေဝသိညာနာသိညာယတနာဇံဆိုတဲ့အဲ့ဒီအထက်ကဇံ၄မျိုးနော်အာဂတာနိသယတနာဇံအကုန်လုံးအဲ့ဒီကနေမှနေဝသိညာနာသိညာယတနာဇံတိုင်အောင်အဲ့ဒီမှာဇံနေတမာဘတ်တွေအကုန်လုံးဝင်စားပြီးတော့အဲ့ဒီကနေတခါအောက်ကိုပြန်ဆင့်ပထမဇံရောက်ပထမဇံကနေပြီးတော့မှဒုတိယဇံတတိယဇံစတုထဇံ အဲ့ဒီစတုထာဇံကိုဝင်စားပြီးတဲ့အချိန်ရောက်တော့မှမိထွေတော်ဂေါတမီနဲ့ငါရာသောအာရုံသောဘိက္ခုနီမတို့သည်ပြိဋိဘံပြုကြလေတဲ့တနေ့တဲ့တဲ့ပြိဋိဘံပြုကြတာအဲ့ဒီလိုပြိဋိဘံပြုပွဲကြီးကိုမိထွေတော်ဂေါတမီနဲ့အာလုံသော900သောဘိက္ခုနီမှာပေါင်နေပြိဋိဘံပြုပြီးတော့သွားတဲ့အချိန်မှာ အိုးမြေငလင်ကြီးတွေအကုန်တုံလှုပ်ပြီးတော့တခါလေအဲ့ဒီမှာကောင်းငင်မှာလျှက်စီတယ်လျှက်နွယ်တယ်တခါလေစီတယ်မောင်းတယ်အတန်တယ်ဩနတ်တယ်ပြမတယ်ပုထုဇဉ်နတ်တယ်ပုထုဇဉ်ပြမတယ်ငိုကြတယ်မိတို့တော့ဗောဓမီကြီးရဲ့နောက်ဆုံးပြိဋိဘံပြူခွဲဘိက္ခုနီမအမ900တို့ရဲ့အတူတူလာပြီးတော့သင်္ကန်းဝတ်တော်ငါလည်းတရက်ထဲပြိဋိဘံပြုတော့ဒီနေ့တရက်ထဲအတူတူပြိဋိဘံပြုကုန်ကြပြီ အော်မနက်မိုးလေးနဲ့အခါကျတော့ကြဲတရားတွေဟာ နေရောင်ထွက်တော့ကြဲတရားများပျောက်ဆုံးတယ်လို့ပါပဲလားအခုအော်ဒီနေ့ဒီချိန်ကစပြီးတော့ကြောင်းနဲ့မှသွားရင်ဘိက္ခုနီမတွေကိုဖူးမြော်ဖို့တွေးဖို့ဒီဘိက္ခုနီမကြီးတွေဓမ္မတရားနာဖို့ငါတို့မရတော့ပါလားလို့ဆိုပြီးတော့ငိုကြွေးကြတယ်အဲ့ဒီအချိန်မှာတရားမင်းကြီးက ဝိသကြောင့်နာသားကိုလှုပ်ပြီးတော့900နဲ့တက်ဆောင်ဘုံပြတ်တတ်တွေကိုတခါတည်းအဲ့ဒီမှာအကုန်လုံးဖန်သင်းခိုင်းတယ်တဲ့ဝိသကြောင့်နာသားကတရားမင်းအစိမ်းမနဲ့မိတွေ့တော်ဂေါတမီရဲ့ဟိုကဘိက္ခုနီမှာ900ရဲ့အလုံးအတွက်ပြတ်တတ်ဆောင်နေတခါတည်း900နဲ့တက်ဆောင်ကိုဖန်သင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းရှင်အာနန္ဒာကိုခေါ်ပြီးတော့ချက်သားတဲ့ တန်ဃာတော်ရှင်သူများတွေကိုပြောလိုက်ဆက်မှာငါရဲ့မေတော်ကြီးပြိဋိဘံပြူသွားပြီတို့နောက်ဆုံးပူဇော်ခြင်းနဲ့မေတော်ကြီးကိုသွားပြီးတော့ကျေးဇူးဆက်ကြရအောင်ဆိုပြီးတော့မြတ်စွာဘုရားကပြောတော့မျက်ရည်တွေမျက်စီထဲမှာဝိုင်းပြီးတော့အရှင်အနန္ဒမထေရမြတ်ကြီးကတန်ဃာတော်ရှင်သူမြတ်တို့ဖရာဖရာရှင်ကိုတော်မြတ်ကြီးကိုအရှင်မြတ်တို့ကြီးညိုပါရဲဆိုရင်ဖရာရှင်ကိုတော်မြတ်ကြီးရဲ့မေတော်ကြီးရဲ့ပူဇော်ပွဲကိုကြွတော်မူကြပါ ဖရာလို့ရှင်အာနန္ဒမထေရမြတ်ကြီးကမြတ်ရေတွေဝိုင်းပြီးတော့မှတခါတည်းအဲ့ဒီမှာတန်ဃာတော်ရှင်မြတ်တွေလိုက်ပြီးတော့လျှောက်တယ်တန်ဃာတော်ရှင်သူမြတ်တွေက အနီးအဝေးဟောသဗ္ဗုဒ္ဓိတကြလုံးမှာရောက်နေတဲ့မထေရီကလည်းတချို့တလေးမထေမြတ်တွေကတကောတော်နဲ့အကုန်ကြားပြီးတော့မေတော်ကြီးရဲ့ဇာဖနာကိုလာပြီးတော့အလုံးကူညီကြတယ်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့တန်ဃာတော်ရှင်သူမြတ်တွေ အဲ့ဒီဘိက္ခုနီမှာအကြောင်းကိုအကုန်ကြွာသွားကြတယ်ဘိက္ခုနီမှာအကြောင်းကိုရောက်တဲ့အခါကျတော့နတ်တွေကဘိက္ခုနီမှာတဘာချင်းတဘာချင်းကိုသူတို့သင်သုံးနဲ့ညောင်ဆောင်လေးတွေနဲ့အကုန်လုံးထုတ်ပြီးတော့အငယ်ဆုံးဘိက္ခုနီမကို ရှေ့သုံးကထားနောက်ဆုံးကြမမိတွေတော်ဂေါရမီရဲ့ခန္ဓာကိုယ်ကိုနောက်ဆုံးမှထားတယ်ထားပြီးတော့ နတ်တွေ၄ဦး၄ဦးစီစီတန်းပြီးတော့နတ်တွေကထမ်းတာတဲ့မိထွေးတော်ဂေါတမီကြီးရဲ့ရုပ်ကလပ်ကိုကြတော့သာသနာဆောင်နတ်မင်းကြီး၄ပါးတို့ကထမ်းဆောင်ပြီးတော့မှအဲ့ဒီမှာမြို့ပြင်ကိုပို့ကြတယ်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒီမိတွေတော့ဂေါတမီကြီးရဲ့နောက်မှာဘသူတွေပါလဲနဂါးတွေဂလုံးတွေလူတွေအဲ့ဒါတွေကရှေ့ကနေအကုန်သွားအဲ့ဒီရဲ့နောက်ဆုံးကြတော့မှ မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးနဲ့တန်ဃာတော်တွေကနောက်ဆုံးကနေလိုက်ပြီးတော့မြို့ရဲ့အပြင်မှာသွားပြီးတော့မေတော်ကြီးကိုမိတကြိုကြတယ်အဲ့ဒီမှာမိတကြိုပြီးတော့မေတော်ကြီးရဲ့မိဘုံကိုအရှင်သာရှင်အာနန္ဒမထေကိုမြတ်စွာဘုရားကချက်သားတဲ့မေတော်ကြီးရဲ့မိကိုရေနဲ့ညှိပြီးတော့အဲ့ဒီမိတွေတော့ဂေါတမီရဲ့တပိတ်ထဲမှာသူ့ရဲ့ဓာတ်တော်တွေထည့်ခဲ့ပါ တဲ့ဆိုပြီးတော့အဲ့ဒီထတ်တော်တွေသွားပြီးတော့ထက်ခိုင်းတယ်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့အထက်မှာအကျဉ်းအာနန္ဒာမထေရမြတ်ကြီးကမိထွေးတော်ဂေါတမီကြီးရဲ့ကျွေးကြံရစ်တဲ့ဓာတ်တော်တွေကိုတခါတည်းမြတ်စွာဘုရားလက်တော်ထဲမှာတပိတ်နဲ့ထည့်ပြီးတော့ပေးလိုက်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီမိထွေးတော်ရဲ့တပိတ်ကိုလက်နဲ့ပြောင်းပြီးတော့အဲ့ဒီမှာပြိတ္တကိုတရားတပွဲဟောတော်မူခဲ့တယ် အတ္တဒီပါအတ္တတရဏခြေသားတို့ခြေသမီးတို့ဟာဒီသင်္ခါရတရားတွေဆိုတာမမြဲဘူးမနေ့ကရှိသေးတယ်မနေ့ကမြင်နေရသေးတယ်ဆိုတဲ့ပုံကိုယ်တွေဒီဒီနေ့ပျောက်ကြရတယ်ဒီနေ့အခုမေတော်ကြီးတကောတွေပြာသွားတယ်မေတော်ကြီးဟာအခု မရှိတော့ဘူးစောတော်တုံးကပဲတကောပြာရီဟာတွေပြပြီးတော့ပြန်သွားတယ်မေတော်ကြီးဟာအခုကျတော့သင်္ခါရသဘောတရားတွေရအခုကျတော့ အနိစ္စသဘောနဲ့မရှိတော့ဘူးဟောဒီလောကကြီးထဲမှာနေလို့ရှိရင် သင်္ခါရတရားတွေဆိုတာအမြဲတမ်းဖြစ်ပြီးတော့ပြည့်နေရတယ်အမြဲတမ်းဖြစ်ပြီးတော့ပြည့်နေရတဲ့အဲ့ဒီသင်္ခါရတရားတွေရဲ့မမြဲတဲ့သဘောတွေကို ကြည်သမ်းပါဟောဒီခန္ဓာကိုယ်ကြီးမှာယုတ်တရားတွေကို ကြည်သမ်းကာယ ानु ဘဒနာ ရှုွက်ကိုမြတ်စွာဘုရားကပေးတယ်အဲ့ဒီယုတ်တရားတွေကိုကြည်လိုက်တဲ့အခါကျတော့လေအဲ့ဒီယုတ်တရားတွေဟာ ဖြစ်ပြီးတော့ပြက်နေရတာနော်ဘူးလဲတလဲအေးတလဲထုံတလဲကျင်တလဲကြိုက်တလဲရုပ်တရားတွေဟာဖြစ်ပြီးတော့ပြက်နေရတယ်အဲ့ဒီဖြစ်ပြီးတော့ပြက်နေရတဲ့ရုပ်တရားတွေက မမြဲဘူးဆင်းရဲတယ်အစိုးမရတယ်လို့ပဲနံတရားတွေကလည်းမမြဲဘူးအစိုးမရဘူးအဲ့ဒီယုတ်ဓမ္မနန္ဓမ္မတွေဟာဖြစ်ချင်းပြက်ချင်းတွေနဲ့သဘောတင်နဲ့ပြင်နေကြတယ်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးက ကာယ ानु ဘဒနာတတိပဋ္ဌံဝေဒနာ ानु ဘဒနာတတိပဋ္ဌံစိတ်ဓာ ानु ဘဒနာတတိပဋ္ဌံဓမ္မ ानु ဘဒနာတတိပဋ္ဌံဆိုတဲ့တတိပဋ္ဌံတရား၄ပါးဘုဇင်တရား9ပါးတွေကို ပြန်ပြီးတော့ဟောပေးတယ်တဲ့ဒီနေရာမှာဦးဇင်းတို့တရားဓမ္မတွေဝိပဿနာဘိုင်းလေးကိုဦးဇင်းကအဲ့ဒီသောသောဘိက္ခုနီမှာ900တရားတို့ရာသွားတာလေးနဲ့ဏီကုံချုပ်ပြီးတော့တရားဓမ္မတွေဦးဇင်းကဝိပဿနာရှုနည်းလေးပြန်တင်ပေးမယ်နော် အဲ့ဒီသောတာဘိက္ခုနီမှာ900ကသင်္ကန်းဝတ်လာပြီးတော့ပထမဆုံးမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့ဓမ္မတရားနာတဲ့အခါကျတော့မိတွေးတော်ဂေါတမီပဲတရားထူရတယ်။ကျန်တဲ့ဘိက္ခုနီမှာ900တရားထူမရသေးဘူးတဲ့။အဲ့ဒါကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကသိလို့ဒီနေ့ကျတော့အရှင်နန္ဒကဆိုတဲ့မထေမြတ်ကိုနန္ဒကတဲ့ဘိက္ခုနီမတွေထံသွားပြီးတော့အတင်တရားဟောသမ်းမှာ အရှင်နန္ဒကကအဲ့ဒီဘိက္ခုနီမ900ကိုတရားမဟောခြင်းဘူးတဲ့ဘာလို့လဲဆိုတော့အရင်ဘဝတုန်းကသူရှင်မင်းဖြစ်ခဲ့တုန်းကသူ့ရဲ့မိဖုရားတွေဖြစ်ခဲ့တာဆိုတော့ရှက်စနိုးဖြစ်နေတယ်သူကအတိတ်ကို ပြန်ကြည့်ပြီးတော့အဲ့ဒါနဲ့သူကရှောင်းနေတော့ဟိုကဘိက္ခုနီမတွေကလည်းအရှင်နန္ဒကရဲ့အတိတ်ပါရမီအဟုန်နဲ့ရှိတဲ့အခါကျတော့အရှင်နန္ဒကကိုဖူးမြော်ခြင်းနဲ့အရှင်နန္ဒကရဲ့တရားကိုနာခြင်းနဲ့မြတ်စွာဘုရားရဲ့ပါရမီ မြတ်စွာဘုရားနဲ့တရားတို့ရမယ်ပုံကိုမဟုတ်တဲ့အခါရောက်တော့เนาะအရှင်နန္ဒကရဲ့တရားကိုနာယူခြင်းနေကြတာမြတ်စွာဘုရားသိတယ်အရှင်အာနန္ဒာကလည်းမြတ်စွာဘုရားဓမ္မသင်္ကန်းဝတ်တယ်ဒါပေမဲ့သောတာပန်တည်တော့အရှင်ပုံနာကဟောလို့တည်တာသူ့တာဝကနဲ့သူလာကြတာเนาะအဲ့တော့အခုလည်းပဲတဲ့ဘိက္ခုနီမတဲ့ကိုရှင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်သားမင်းကိုယ်တိုင်သွားပြီးတော့တရားဟောသမ်းပါတရားဟောလိုက် တရားဟောတဲ့အခါကျတော့ဘိက္ခုနီမ900ကိုအရှင်နန္ဒကကနှမတော်တဲ့ဒီနေ့အမေဖြေကန္တာနဲ့တရားဟောမယ်တဲ့သိရင်သိတယ်လို့ပြောပါမသိရင်မသိဘူးလို့ပြောပါဟောလဲဝမ်းသာလိုက်တာတရားဟောတာခက်မိတယ်နော်အမေဖြေကန္တာလေးနဲ့မေးလိုက်ဖြေလိုက်အဲ့လိုဟောမှာအဲ့လိုဟောမယ်ဆိုတဲ့အခါကျတော့ဟောပါဖေရဟောပါဖေရဟောပါဖေရဆိုတဲ့အခါရတော့အရှင်နန္ဒကက ခန္ဓာကိုယ်မှာကြည်သန်းတဲ့ဟောဒီခန္ဓာကိုယ်ကြီးအတွင်းထဲမှာ မျက်စိအကြည်ရှိတယ်နားကြည်ရှိတယ်နှာခေါင်းကြည်ရှိတယ်ရှားကြည်ရှိတယ်ကိုယ်ကြည်ရှိတယ်မနှောကြည်အတွင်းအာယတနာ6ပါအဲ့ဒီအကြည်6စုံကို ကြည့်လိုက်ကြသမ်းမှာမျက်စိအကြည်သည်မြဲသလားမမြဲဘူးလားမမြဲပါဘူးဖျားဟောဒီမျက်စိအကြည်တွေကလည်းပေါ်ပြီးပြက်ပေါ်ပြီးပြက် အဲ့ဒီမျက်စိအကြည်တွေမမြဲတယ်ဆိုတာတပည့်တော်တို့အခုမှသိတာမဟုတ်ဘူးအရင်ကလည်းသိတယ်ဖေရဘာလို့လဲတမာတိအားကောင်းနေတာကိုဒါအတွင်းအာယတနာ6ပါးကိုတာမန်ပုဂ္ဂိုလ်များမမြင်နိုင်ဘူးနော်အတွင်းအာယတနာ6ပါးမျက်စိအကြည်ကိုမမြဲဘူးဆိုတာကိုတပည့်တော်တို့ရှေ့ရခင်ကြတဲ့သိပါတယ်ဖေရနာအကြည်မမြဲဘူးဆိုတာလည်းတပည့်တော်တို့ရှေ့ရခင်ကြတဲ့သိပါတယ်ဖေရနှာခေါင်းကြည် သိရလားသိပါတယ်ဖះရှားကြည်ရောမြဲသလားမမြဲပါဘူးဖះကိုကြည်တဲ့မြဲသလားမမြဲပါဘူးဖះမနောကြည်အဲ့ဒါလည်းမမြဲဘူးဖះအဲ့ဒီအကြည်6စုံမမြဲတဲ့သဘောတွေကိုဆင်းရဲလို့ခေါ်မလားချမ်းသာလို့ခေါ်မလားမမြဲမှာတော့အဲ့ဒါဒီဆင်းရဲပါတယ်ဖះမမြဲလို့ဖြစ်ပြနေရလို့အဲ့ဒါဒီသင်္ခါရဒုက္ခတွေပါဖះအဲ့ဒီဖြစ်ပြနေတဲ့အဲ့ဒီသဘောတရားတွေကို မဖြစ်ပါနဲ့မပြတ်ပါနဲ့လို့တောင်းဆိုလို့ရသလားမဖြစ်ပါနဲ့မပြတ်ပါနဲ့လို့အဲ့ဒီအကြီး6ဆုံးကဘာတခုမှ အမိန်ပေးလို့မရတောင်းဆိုလို့မရဘူးဖေအရာတိအနတ္တာအဲ့ဒီအတွင်အာယတနာ6ပါးသည် မမြဲတဲ့အိဋ္ဌာရဲ့လက္ခဏာဆင်းရဲတဲ့ဒုက္ခရဲ့လက္ခဏာအဆုံးများတဲ့အနတ္တလက္ခဏာဘာကြောင့်လဲဖြစ်ပြီးတော့ပြက်နေရလို့တဲ့အဲ့ဒီအတွင်အာယတနာ6ပါးသည်မမြဲဘူးလို့ အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာကိုတင်ပြီးတော့ရှုလိုက်စမ်းပါအဲ့ဒီအတွေ့အကြီး60စုံမမြဲသလိုပဲအပြင်မှာမျက်စိနဲ့မြင်ရတဲ့အဆင်းရုပ်တွေရှိတယ်အဲ့ဒီရုပ်ကရောမြဲလားအဆင်းရုပ်ကလည်းမမြဲပါဘူးဗျာတဲ့အဲ့ဒီရုပ်တွေကလည်းပြောင်းနေတယ်ဗျာနော်အမျိုးမျိုးပြောင်းနေရတယ်မြင်နေရတဲ့သစ်ပင်ကြီးတွေလည်းတစ်ဖြည်းဖြည်းပြောင်းနေတယ်မြင်နေရတဲ့လူတွေကလည်းတစ်ဖြည်းဖြည်းပြောင်းနေရတယ် တွေ့သည်မြအရာအလုံးကရူပယုံတွေကအမြဲတမ်းပြောင်းလဲနေရပါတယ်ဖေ။အတန်တွေကရောဟောအတန်တွေကလည်းတတန်ပြီးတတန်ပြောင်းပြောင်းပြောင်းပြောင်းပြီးနေရပါတယ်ဖေ။အနံတွေကလည်းပြောင်းနေတယ်အရာသာတွေကလည်းပြောင်းနေတယ်။ရုပ်သဘောတွေမှန်သည်မြအကုန်လုံးဖောက်ပြန်နေပါတယ်ဖေ။ပြောင်းလဲနေရပါတယ်ဖေ။အဲ့ဒီဖောက်ပြန်နေရတယ်ရူပယုံတတ္တယုံခန္ဓာယုံရတ္တယုံဖုဒ္ဓဘာယုံဓမ္မယုံဆိုတဲ့ အပြင်အာယတနာ6ပါးရကရောမြဲသလားမမြဲဘူးလားမမြဲပါဘူးဖုရားတဲ့ရှိကြသောကာလကလေးတပည့်တော်တို့သိလာပါပြီဖုရားအရင်ကလေးသိထားနေပါပြီဖုရားအဲ့ဒီမမြဲတဲ့ဟာဒီချမ်းသာလားဆင်းရဲလားဖြစ်ပြန်နေရလို့ဆင်းရဲတွေပါဖုရားအတ္တဒီအတ္တလားအနတ္တလားအစိုးရသလားပိုင်သလားလုံးဝမှမပိုင်ပါဘူးဖုရား အပြင်ကဆင်းနေရောအတန်နေရောအနတ်နေရောအရာသာတွေရော တွက်တီးစရာတွေရောအလုံးကလုံးဝမှဘာတခုမှမမြဲပါဖေရပါအကုန်လုံးဆင်းရဲပါဗျာအစိုးမရတဲ့အနတ္တတွေပါဖေရအဲ့ဒီအတွင်းအာယတနာကလည်းမမြဲဘူးအပြင်အပြင်ဆင်းတန်ဆိုတဲ့ရူပါယုန်တွေကလည်းမမြဲဘူးအတွင်းအာယတနာ6ပါးကလည်းမမြဲဘူးအပြင်အာယတနာ6ပါးကလည်းမမြဲဘူး အဲ့ဒီမမြဲတဲ့သဘောတွေရဲ့အပေါ်မှာ ဖြစ်ပေါ်လာတဲ့မြင်သိစိတ်ဝိညာဉ်မျက်စိအကြည်ကလည်းမမြဲဘူးအဆင်းကလည်းမမြဲဘူးအဲ့ဒီနှစ်ခုတိုက်တဲ့အချိန်မှာပေါ်လာတဲ့မြင်သိစိတ်ဆိုတဲ့အဲ့ဒီဝိညာဉ်ကရောမြဲသလားမြင်တာလေးကလည်းမြင်ပြီးပြဲကြားတာလေးလည်းကြားပြီးတော့ပြဲတယ်နာနာလေးကလည်းနာနာလေးပေါ်ပြီးတော့ပြဲရတယ်အဲ့ဒါလေးသိစိတ်လေးကလည်းသိသိပြီးပြဲတယ်ဖေရ ရုပ်အစင်းတွေကလည်းပြောင်းနေတဲ့ဖေမျက်စိအကြည့်ရုပ်တွေကလည်းပြောင်းနေတဲ့ဖေအစင်ရုပ်တွေကလည်းပြောင်းနေပါတယ်ဖေရုပ်ရဲ့သဘာဝတွေဟာသူသဘောသူဖောက်ပြန်နေရပါတယ်ဖေပြောင်းလဲနေရပါတယ်ဖေခန္ဓာကိုယ်ကြီးပေါ်မှာကြည့်လိုက်တဲ့အခါကျတော့တင်းတလဲတောင်းတလဲပူတလဲအေးတလဲနဲ့ရုပ်တွေပြောင်းမနေဘူးလားကိုယ့်ရဲ့ခန္ဓာကိုယ်ကြီးတော့ပေါ်ရဲ့အပေါ်မှာလည်းပဲဟောဒီရုပ်တွေဟာပူတလဲအေးတလဲတင်းတလဲတောင်းတလဲနဲ့အမျိုးမျိုးပြောင်းလဲပြီးတော့နေရတယ် အပြင်ကဆင်းရုပ်တွေကလည်းမျိုးမျိုးပြောင်းလဲပြီးတော့နေရတဲ့ရုပ်ရဲ့သဘောတွေသည်ရုပ်ပနာလက္ခဏာဖောက်ပြန်ပျက်စီးပြောင်းလဲပြီးတော့နေရပါတယ်ဖေ။အဲ့ဒီရုပ်တွေပြောင်းနိုင်ပြောင်းနိုင်မှလည်းအဲ့ဒီနာကလည်းသွားသွားပြီးတော့တိတိပြီးညှွတ်ညွတ်ပြီးတော့ပြက်ပြက်သွားတယ်ဖေ။ရုပ်ရဲ့လက္ခဏာတွေကလည်းဖြစ်ပြီးတော့ပြက်ရသလိုနာရဲ့လက္ခဏာတွေကလည်းဖြစ်ပြီးတော့ပြက်ရပါတယ်ဖေ။ရုပ်ရဲ့သဘာဝတွေဟာပြောင်းလဲပြီးတော့နေသလိုပူတလဲအေးတလဲထုံတလဲကျင်တလဲ အတွင်ဧသတာဆိုတဲ့အတွင်အာယတနာတွေကအကုန်ဖောက်ပြန်ပြောင်းလဲနေသလိုအပြင်ကအဆင့်ရုပ်တွေကလည်းနေတယ်လဲဝါတယ်လဲစိတ်တယ်လဲအမျိုးမျိုးဖောက်ပြန်ပြောင်းလဲနေရပါတယ်ဖေ။အတွင်ရုပ်တွေကလည်းပြောင်းလဲတယ်အပြင်ရုပ်တွေကလည်းပြောင်းလဲတယ်အဲ့ဒီအတွင်းရုပ်တွေဟာလည်းငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးဘယ်ဟာများငါကိုငါဟာငါဥစ္စာလို့စွဲတရားကြင်ညာရှိလို့တော့ အပြင်းကအစင်းနေဆိုတာလဲဘယ်ဟာလဲတဏမာနာဒိဋ္ဌိနဲ့ငါကိုငါဟာငါဥစ္စာစွဲเสียပါမြရှိတော့နှမတော့မရှိပါဘူးဖေအဲ့ဒီမမြဲတဲ့အတွင်းအာယတနာအပြင်းအာယတနာဆိုတဲ့အဲ့ဒီအကြောင်းတရားပေါ်မှာအခြေခံပြီးတော့ဖြစ်ပေါ်လာတဲ့ဉာဏ်သိစိတ်တွေကြာသိစိတ်တွေနာသိစိတ်တွေစသိစိတ်တွေဆိုတဲ့အဲ့ဒီတရားတွေကရောမြဲသလားအဲ့ဒီတရားတွေကလည်းမမြဲပါဘူးအရှင်ဘုရားကဲဟုတ်ပြီနှမတို့ အတွင်အာယတနာဆိုတဲ့မျက်စိနာနာလျာကိုယ်ဟာလည်းမမြဲဘူးအစေအတန်နာရတာတွေ့တည်တရားဆိုတာလည်းမမြဲဘူးမြင်သည်သိကြားသည်သိနံသည်သိစားသည်သိတွေးသည်သိကြံသည်သိဆိုတာလည်းမမြဲဘူးအဲ့ဒီသုံးခုပေါင်းစုံပြီးမှဖြစ်ပေါ်လာတဲ့ဝေဒနာကအမြဲမလားမမြဲပါဘူးဖျားတဲ့ရှေ့ကဟာတွေကမှမမြဲရင်အဲ့ဒီမမြဲတာပေါ်မှာမှီပြီးတော့ဖြစ်ပေါ်လာတဲ့ဒုက္ခရဲ့ဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့ အဲ့ဒီဝေဒနာသုံးပါးကဘလို့လို့မြဲမှာလဲနှမတော်တဲ့နော်နှမတော်တဲ့ဟောဒီမှာစီမီွယ်လေးကိုကြည်သားမှာအဲ့ဒီရှေ့မှာထွန်းပြီးတော့ထားတဲ့မိသားရဲ့ဆေးရဲ့အဲ့ဒီမိသားကမြဲသလားမမြဲပါဘူးဖုရားစောတော်တော်ကအရှေကြီးအခုနည်းနည်းလေးပဲတိုးတိုးတိုးတိုးပြီးတော့သွားတယ်ဖုရားဆေးတွေကလည်းမြဲသလားဆေးတွေကလည်းမမြဲဘူးဖုရားအဲ့ဒီဆေးတွေကလည်းကုန်းကုန်းကုန်းကုန်းပြီးတော့လိုက်နေတယ်ဖုရား အဲ့ဒီမိစာနဲ့စီနဲ့အကြောင်းပြူပြီးတော့မှတောက်လာတဲ့မိထောင်အဲ့ဒီမိထောင်ကရောမြဲသလားအဲ့ဒီမိထောင်ကလည်းမမြဲပါဘူးဖေဟာအဲ့ဒီမိထောင်ကြောင့်ဖြစ်ပေါ်လာတဲ့အယောင်ကရောမြဲမလားဩအယောင်ဆိုတာပို့ပြီးတော့မမြဲတာပေါ့အရှင်ဖေဟာတဲ့အဲ့ဒီလိုပဲတဲ့ဟောဒီခန္ဓာကိုယ်ကြီးပေါ်မှာမိစာနဲ့တူတဲ့ နော်ဟာဒီယုတ်တရားတယ်နော်အတွင်ဧသတာယတနာတယ်တဲ့နော်စေနဲ့တူတဲ့နော်အပြင်ကယုတ်တရားတယ်နော်ဟောဒီမှာမိတောက်တယ်လောင်ပြီးတော့နေတယ်ဆိုတော့ဟောဒီနန္တရားတွေနန္တရားတွေဆစ်ဆက်ပြီးတော့ဖြစ်နေတာနော်အဲ့ဒီပေါ်မှာစီရဲ့မိစာရဲ့မိတောက်ရဲ့အကြောင်းဖြစ်ပေါ်လာရတဲ့ဝေဒနာနဲ့တူတဲ့အယောင်လင်းတွေ ဥပမာအဲ့လိုပေးလိုက်တာအဲ့ဒီဝေဒနာတွေရဲ့အပေါ်မှာအောက်ကမိသားလည်းမမြဲဘူးစီလည်းမမြဲဘူးမိတောင်လည်းမမြဲပါပဲနဲ့အဲ့ဒီမိရဲ့အလေးရောင်ကြမှာမြဲတယ်လို့သွားပြီးတော့ယူရင်အဲ့ဒါအယူမှားတယ်အဲ့ဒါကြောင့်မို့ဝေဒနာမှာတဏမကုအောင်လို့ပြိဿသမုပ္ပါစိတ်ရက်ကို ပြတ်အောင်လို့နှမတို့အဲ့ဒီနာမှာရှူသမ်းပါမြင်တဲ့ဟာလေးလဲဝေဒနာလေးကလည်းခံစားပြီးတော့ပြတ်တယ်ကြားတာလဲဝေဒနာပဲ ကြားတည်တယ်လေးပေါ်တယ်အဲ့ဒီပေါ်မှာကောင်းသဘောဆိုးသဘောဆိုတဲ့ခံစားမှုပေါ်တယ်အဲ့ဒီခံစားမှုလေးကမြဲသလားအဲ့ဒီကြားမှုလေးကလည်းခံစားပြီးတော့ပြက်တယ်နာမှုလေးကလည်းခံစားပြီးတော့ပြက်တယ်တွေးထိတယ်နော်ခန္ဓာကိုယ်ရဲ့အတွေ့အထိတွေကလည်းခံစားပြီးတော့ပြက်တာပဲစားနေတာလည်းခံစားပြက်တယ်တွေးတာလေးလည်းခံစားပြက်တယ်အာယုံ6ပါးတကား6ပါးတွေ့တိုင်းတွေ့တိုင်းမှာပထမယုတ်တရားတွေကိုမြင်အောင်ကြည့်တယ်။အော်မျက်စိကလည်းအကြည့်ယုတ်၊ဟိုကလည်းအဆင်းယုတ်။ဖောက်ပြန်တတ်တဲ့သဘောယုတ်တရားတွေပါလား။ အဲ့ဒီယုတ်နဲ့ကိုတိုက်ဆိုင်တဲ့အခါမှာသွားသွားသိရတာကနန္တရားပါလားအော်ဒါယုတ်နဲ့နာပါလားနာကြီးကလည်းယုတ်အတန်ကလည်းယုတ်အဲ့ဒီနာကြီးယုတ်နဲ့အတန်ယုတ်နဲ့နှစ်ခုပေါက်စုံတဲ့အခါကျမှကြာတိသိပေါ်ရတာပါလားဟောဒါကနာနဲ့ယုတ်အဲ့ဒီပေါ်မှာမြင်တာလေးအပေါ်မှာသွားပြီးတော့ခံစားတာကြားတာလေးပေါ်မှာသွားပြီးတော့ခံစားတာခံစားတာဒီဝေဒနာအဲ့တော့ခန္ဓာကိုယ်ပေါ်မှာယုတ်တွေနာနေမြောင်ကြည့်ဓာတ်ကြီးလေးပါးရဲ့ဖောက်ပြန်တဲ့သဘောတွေဟာယုတ်တရားတွေကာယအကြည်ဓာတ်တွေကလည်းယုတ်တရားတွေ အဲ့ဒီယုတ်တရားတွေတွေ့ထီတဲ့အခါမှာသွားတည်တာကနန္တရားအဲ့ဒီအပေါ်မှာပူရာပေါ်မှာတောက်နာပေါ်မှာတင်းနာပေါ်မှာသွားပြီးတော့ကောင်းတယ်ဆိုတယ်လို့ခံစားတာကဝေဒနာဒါကြောင့်နှမတော်တဲ့အဲ့ဒီဝေဒနာတရားတွေရဲ့အပေါ်မှာဖြစ်ပြီးတော့ပြက်ပြက်ပြက်ပြက်သွားတာတွေကိုမြင်အောင်ရှုလိုက်ကြသမ်းပါ မြင်တာလေးလည်းခံစားပြီးတော့ပြတ်တယ်ကြားတာလေးလည်းခံစားပြီးတော့ပြတ်တယ်နာတာလေးလည်းခံစားပြီးပြတ်တယ်စားတာလေးလည်းခံစားပြီးပြတ်တယ်တွေ့တာလေးလည်းခံစားပြီးပြတ်တယ်အာယုံ6ပါးတကား6ပါးတွေ့တိုင်းတွေ့တိုင်းမှာ ဝေဒနာတရားတဲ့ဒီခံစားပြီးတော့ပြတ်တဲ့သဘောတွေပါလားလို့အဲ့ဒီလိုရှုမဲ့ဆိုရင်တဏမာနာဒိဋ္ဌိအကုန်ပြုတ်ပြီးတော့သွားပါလိမ့်မယ်ဆိုပြီးတော့နောက်ထပ်တော့ဥပမာတွေမျိုးစုံ ကြံသေးတယ်အဲ့ဒါကြီးတော့ထားခဲ့တော့မယ်เนาะအဲ့ဒီလိုနဲ့ အရှင်နန္ဒကမထေရကြီးကဝေဒနာမှတဏမကုအောင်ပရိစ္ဆသမုပ္ပါစိတ်ရကြီးပြအောင်ရုပ်ရဲ့အကြောင်းတွေကိုပေါ်လွင်အောင်နောက်စီမီတွေဥပမာတွေပေးတစ်ပင်တွေဥပမာတွေပေးအမျိုးမျိုးတွေပေးပြီးတော့မှရုပ်ကလည်းမမြဲဘူးနာကလည်းမမြဲဘူးအဲ့ဒီရုပ်တွေနာနေအပေါ်မှာဖြစ်ပေါ်လာတဲ့ဝေဒနာတွေဆိုတာဘယ်မြဲတော်မလဲအဲ့ဒီဝေဒနာရဲ့အနိစ္စကိုမြင်အောင်ကြည့်လိုက်စမ်းပါရှုလိုက်စမ်းပါလို့ အဲ့ဒီမှာတရားတွေကိုပေးပြီးတော့ဟောလိုက်တဲ့အခါမှာဘိက္ခုနီငါရာသည် သောတာပန်တဂရဂံတွေဖြစ်ကြတယ်နော်ဝမ်းသာလိုက်တာရှင်အနန္တကဟောတဲ့တရားလေးဟာကောက်လိုက်တာငါတို့အတွက်နားလဲတဲ့သဘောပေါက်တယ်ဆိုပြီးတော့တရားတွေရပြီးတော့နေတော့နောက်ရက်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပြန်ပြီးတော့ခြေသာနန္တကတဲ့မနေ့ကဟောတဲ့အဲ့ဒီတရားသွားပြန်ဟောတဲ့ဟောဒီနေ့ခြေသာဟောလိုက်တဲ့တရားဟာ လပြည့်ကနာနီ14ရက်လနဲ့တူတယ်တဲ့အပြည့်မပြည့်သေးဘူးတဲ့အဲ့ဒီတရားကိုပဲချက်သားသွားပြီးတော့ပြန်ပြီးတော့ဟောပေးသမ်းပါဆိုတော့နောက်ရက်တစ်ခါဘိက္ခုနီမတွေထံပြီးတော့အရှင်နန္ဒကပြန်ပြီးတော့အဲ့ဒီတရားကိုပဲအတွင်းအာယတနာ6ပါအပြင်အာယတနာ6ပါဖတ်တာ6မျိုးနဲ့အဲ့မှာဝေဒနာတွေအကုန်လုံးကို ပြန်ပြီးတော့တရားကိုပြန်ဟောတော့အလုံးသောဘိက္ခုနီမတွေအကုန်ယဟန္တာဖြစ်ကြတယ်တဲ့နော် အဲ့တော့အခုတတိပဋ္ဌာန်တရား၄ပါးလို့မြတ်စွာဘုရားကနောက်ဆုံးမေတော်ရဲ့ဓာတ်တော်ကိုတပိတ်ထဲမှာထည့်ပြီးတော့တပိတ်ကိုမြောက်ပြီးတော့ခြေသားတော်တဲ့ငါဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးနဲ့ကြုံတဲ့အခါမှာအောခြင်းနာခြင်းသေခြင်းဆိုတဲ့သင်္ခါရတရားတွေကလွတ်ဖို့ရကျွတ်ဖို့ရအတွက်မမေ့မလျော့မပေါ်တော့တတိတရားတွေနဲ့သင်္ချေသားတို့နေကြစမ်းပါ ယုတ်နန္ဒမသင်္ခါရတရားတွေဆိုတာအကုန်လုံးဖြစ်ပြီးတော့ပြကြရမယ်ခြေသားတော်ဖြစ်ပြီးတော့ပြကြရတဲ့အချိန်ကြတော့ကိုကိုကိုအာကိုရာရှိမှဒါလင်ရတယ်အာထရာရှိမှဒါလင်ရတယ်ကြောင့်မို့ဦးဇင်းတို့တရားတော်မတွေကအခုတရားရှုတဲ့အခါမှာငါယုတ်လက္ခဏာတွေကိုရှုနိုင်ပြီလားနာရဲ့လက္ခဏာတွေကိုငါရှုနိုင်ပြီလားကာယနုပနုပတနာဘိုင်းမှာငါဘယ်အပိုင်းကငါရှုနိုင်ပြီလဲကာယနုပတနာဘိုင်းမှာ 32ခုဓာတ်ဓကမထာအတုပအယောစုကာယ ानु ဘဒနာတွေကို ရှုတဲ့အပိုင်းမှာကိုကိုကိုဘလောက်ထိရှုနိုင်ပြီတော့ဝေဒနာ ानु ဘဒနာကမ္မထံတွေကိုရောဥစဉ်တို့ဒကာဒမတွေအကိုရရအောင်ရှုနိုင်ပြီလားစိတ်ဓာ ानु ဘဒနာကမ္မထံနော်ဓမ္မာနုပဒနာဆိုတဲ့ကမ္မဋ္ဌာန်းဟောဒီတတိပဋ္ဌာန်တရား၄ပါးဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့ပါတယ် အဲ့ဒီဟောကြားတော်မူခဲ့တဲ့တတိပဋ္ဌံတရား၄ပါးကိုတရားတော်မတို့ပွားနေမယ်ဆိုရင်ဘုဇင်9ပါးလဲပါလာလိမ့်မယ်သောတော့အရှင်နန္ဒကဟောတဲ့ထဲမှာလဲပါတယ်နော်နောက်ဆုံးကြတော့ရှင်နန္ဒကကအဲ့ဒီဝေဒနာနုပဒနာကနေပြီးတော့ဘုဇင်တရား9ပါးဘက်ကိုလှည့်ပြီးတော့ဟောသွားတာအဲ့တော့ဒီနေရာမှာလဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကခြေသားတော်ကိုကိုကိုအာကိုရာအဖြစ်အာထရာအဖြစ်သာခြေသားတော်မင်းတို့ နဲ့ညမပြမမက်မလျော်တဲ့တတိတယ်နဲ့မိမိရဲ့ခန္ဓာကိုယ်မှာတတိပဋ္ဌာန်တရား၄ပါးကိုပွားများပြီးတော့နေကြမယ်အထုတ်ပြီးတော့နေကြမယ်ဆိုရင်ဘုဇင်9ပါးတွေပြည့်လာလိမ့်မယ်ရုပ်ကိုရှုတဲ့ပုဂ္ဂိုလ်ကလည်းဩတင်းတဲ့သဘောလေးကလည်းပြောင်းသွားပါလားတောက်တာလေးပြောင်းလိုက်ပူတာလေးပြောင်းလိုက်အေးတာလေးပြောင်းလိုက်ပူတာလေးပြောင်းလိုက်အေးတာလေးပြောင်းလိုက်တင်းတာလေးပြောင်းလိုက်ဝင်တာလေးထွက်တာလေးတွန်းသဘောကန်သဘောအဲ့ဒီသဘောလေးတွေကိုတင်ပြီးတော့ရှုနေလို့ရှိရင်အဲ့ဒါ ဟောဘာလဲတတိနော်အဲ့ဒီတတိတန်ဖို့စဉ်တတိရှိမှသိတာတတိမရှိရင်ဒိတ်ကလည်းဖြစ်သွားလည်းမသိဘူးရိတ်ကလည်းဖြစ်သွားလည်းမသိဘူးပူတာလည်းမသိဘူးအဲတာလည်းမသိဘူးထုံတာလည်းမသိလိုက်ဘူးကြိုက်တာလည်းမသိလိုက်ဘူးနော်မရှုနိုင်လိုက်တာပြောတာရိုးရိုးလူတိုင်းသိတဲ့အတိတော့သိတာပေါ့ပူတယ်ပူတယ်ကြိုက်တယ်ကြိုက်တယ်ထုံတယ်ထုံတယ်လူတိုင်းသိတယ်အဲ့ဒီရဖောက်ပြန်ပြောင်းလဲသွားတဲ့ရုပ်ရဲ့လက္ခဏာကိုမသိဘူးဘာကြောင့်လဲ တတိမရှိလို့အဲ့ဒါကြောင့်မို့သိခြင်းရင်တတိကိုအမြဲတမ်းထားလိုက်စမ်းပါတဲ့တတိတန်ဖို့စဉ်ခန္ဓာကိုယ်ပေါ်မှာတင်းတလဲတောင့်တလဲရိတ်ရိတ်ဒိတ်ဒိတ်ရွရွမွမွပူလိုက်အေးလိုက်ထုံလိုက်ကျင်းလိုက်ရုပ်ရဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေကိုတတိနဲ့တင်ပြီးတော့ကြည့်နာနေရလဲသွားသွားပြီးတော့တိတိနေတာအော်ရုပ်တွေကလည်းပေါ်တယ်နာကလည်းပေါ်တယ်ရုပ်ပေါ်လို့နာပေါ်တာလေးကိုတတိနဲ့ထားနေရင်းနဲ့အဲ့ဒါဒီတတိတန်ဖို့စဉ် အဲ့ဒီတတိတံဘောဇင်နဲ့စောင့်ပြီးတော့ကြည်နေရင်းနဲ့အော်ဒီရုပ်တရားလေးတွေကတင်နာတောက်နာပြောင်းနေပူတာအေရာပြောင်းနေဒီရုပ်တွေဟာအမျိုးမျိုးပြောင်းပြီးတော့နေရသလိုသိတတ်တဲ့အနန္တရားတွေကလည်းပြောင်းပြီးတော့နေရပါလားအဲ့ဒီရုပ်ရပြောင်းလိုက်ခြင်းနာရပြောင်းလိုက်ခြင်းသဘောဒီအနိစ္စမမြဲဘူးစိတ်ရတဲ့ဒုက္ခအစိုးမရတဲ့အနတ္တလို့ရှုလိုက်ရေနော်ဓမ္မဓမ္မဝိဇ္ဇာတန်ဖို့စဉ် တတိတမ္မိုဇင်ရဲ့ဓမ္မဝိဇ္ဇာတမ္မိုဇင်ရဲ့အဲ့ဒီလိုသိနေဖို့ရကဝီရိယတမ္မိုဇင်တဲ့ဝီရိယကတွန့်တွန့်တင်တတိထားနေရတာနော်ကိုကမျောပြီးရှောက်တွေးပြီးနေငါတွေးနေလို့မဖြစ်ဘူးငါခန္ဓာကိုယ်မှာတတိထားမယ်စောင့်ရှုမယ်ဝီရိယကတွန့်တွန့်တွန့်တွန့်တင်ပြီးတော့အဲ့ဒီလိုရှုရတယ်တွန့်တင်ပြီးတော့တတိနဲ့ပညာနဲ့နှစ်ခုကိုတွန့်တင်ပေးပြီးတော့ရှုရဲရှုရဲနဲ့ယုံနာဓမ္မသင်္ခါရတွေအပေါ်မှာ ကြည်ရဲ့ကြည်ရဲ့နဲ့အဲ့ဒီမှာပီတိတွေဖြစ်လာတယ်ပတ္တတိတွေဖြစ်လာတယ်ဟောပီတိသမုဒ္ဒင်တွေဝန်တာလာတယ်အဲ့ဒီကနေငြိမ့်အေးလာတယ်ပတ္တတိငြိမ့်အေးပြီအဲ့ဒီကနေမှယုံနံဓမ္မသင်္ခါရတွေရဲ့အပေါ်မှာဟောတမာရိဧကကတာကြာသွားပြီဟောတမာရိတွေဖြစ်လာတမာရိတန်ဖိုးစဉ်အဲ့ဒီကနေမှတခါတည်းဒုက္ခမဲ့မဖက်ဒုက္ခမဖက်ဖက်နဲ့ ဥပ္ပခသဘောနဲ့ဥပ္ပခဧကကတာကကြာပြီးတော့သွားရင်ဟောဘုဇင်ခုနှစ်ပါးပြည့်ပြီဘုဇင်ခုနှစ်ပါးပြည့်ရင်မက်ရပြီဖိုရပြီနိဗ္ဗာန်ရပြီမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကခြေသားတော်တဲ့ငါဘုရားရဲ့သာသနာတော်ကြီးနဲ့တွေ့တော့ခါမှာယုံတန်တော်မှာသင်္ခါရတရားတွေဆိုတာဖြစ်ပြီးတော့ပြက်နေရတယ်သင်တို့အတိပဲငါရဲ့မေတော်ကြီးအခုချိန်မှာပျောက်ဆုံးသွားရပြီချုပ်ဆိမ်းသွားရပြီတဲ့မိဘုံကြီးဟာပျောက်ွယ်သွားပြီတဲ့မိလောင်နေတဲ့မိတွေဟာ ငြိမ့်လိုက်တော့ငြိမ့်သွားတဲ့ကဲ့သို့အောခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခဆိုတဲ့ဒုက္ခအလုံးတွေငြိမ့်ရာဖြစ်တဲ့နိဗ္ဗာန်ကိုရောက်သွားပြီ သင်္ချေသားတို့လည်းပဲလောကကြီးထဲမှာနေထုတ်မှာသင်္ခါရတရားတွေရဲ့အပေါ်မှာအနိစ္စဒုက္ခအနတ္တလက္ခဏာတွေနဲ့အမျက်မပြတင်ပြီးတော့တတိပဋ္ဌာန်တရား၄ပါးတွေကိုပွားပြီးတော့နေလိုက်ကြသမှာလို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးတရားတော်ဝယ်ဟောပြီးတော့မှ အရှင်အာနန္ဒမထေမြတ်ကြီးနဲ့ဂေါတမီမေတော်ကြီးရဲ့အတွက်ဇေဒီတစုတည်ပေးခဲ့တယ်ဂေါတမီဇေဒီတဲ့အဲ့ဒီဇေဒီတည်ပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကျေးဇူးဆက်ခဲ့တယ်ဒါကြောင့်မို့မိတွေတော်ဂေါတမီကြီးရဲ့အသက်120ရောက်တဲ့အချိန်မှာပရိနိဗ္ဗာန်ပြိုပွဲကြီးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်လည်းပဲဟောပါတယ်အရှင်သာရိပုတ္တရာအရှင်မောက္ကလံတို့လည်းပါတယ် နတ်တွေရောမြမာတွေရောတရားတွေရောအကုန်ဝိုင်းပြီးတော့စီမံပေးတဲ့နောက်ဆုံးပြိဋိဘံပြုပွဲကြီးတဲ့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးပြိဋိဘံပြုတဲ့အချိန်ကြတော့အရှင်သာရိပုတ္တရာတို့အရှင်မောက္ကလန်တို့မရှိတော့ဘူးတဲ့နော်မေတော်ကြီးလည်းမရှိတော့ဘူးအခုကျတော့မေတော်ကြီးကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုတော်တိုင်းနော်ကျေးဇူးဆက်ပြီးတော့ဇေဒီတွေတည်ထားပြီးတော့ပေးခဲ့တယ်ဒါကြောင့်မို့ ဦးဇင်းတို့တရားဓမ္မပေါင်းသူတော်ကောင်းတို့တွေကလည်းဒီနေ့မိတွေတော်ဂေါတမီမေတော်ကြီးရဲ့တရားတွေကိုနာယူပြီးတော့ဩငါတို့လည်းပဲသာသနာတော်မြတ်ကြီးကိုထောက်ပံ့ခွင့်ရတဲ့ဘုံကံကြီးလို့ပါလားသာသနာတော်မြတ်ကြီးကိုစောင့်ရှောက်ခွင့်ရတဲ့ဘုံကံကြီးလို့ပါလားဒီလိုသာသနာတော်မြတ်ကြီးနဲ့တွေ့ထုံကြုံတော့မှလောကအာယုန်နဲ့သားရဲ့အာယုန်သမီးရဲ့အာယုန်ဆွေအာယုန်မျိုးအာယုန်ဆိုတဲ့ဒီအာယုန်နေနဲ့ဒီနှစ်သက်ပျော်ပပြီးတော့မနေတော့ဘဲနဲ့အော်ငါတို့ဟာ အိုခြင်းဒုက္ခကြီးကလာအောင်မယ်သေခြင်းဒုက္ခကြီးကလာအောင်မယ်အဲ့ဒီအိုဒုက္ခနာဒုက္ခသေဒုက္ခလာတဲ့အခါကျတော့ငါရုပ်ရဲ့လက္ခဏာကိုပိုင်ပိုင်နိုင်နိုင်ရှုနိုင်ပြီလားနာရဲ့လက္ခဏာကိုပိုင်ပိုင်နိုင်နိုင်ရှုနိုင်ပြီလားဝေဒနာနုပဒနာတွေကိုရှုနိုင်ပြီလားတတိပဋ္ဌံတရား၄ပါးတွေကိုငါပိုင်ပိုင်နိုင်နိုင်ကြီးရှုပြီးတော့ငါရဲ့အာကိုရာအာထာရာရပြီလား မြတ်စွာဘုရားကတော့ကိုယ့်ကိုကိုယ်ကျွညိတဖွယ်တရားဖြစ်အောင်မိယာဖြစ်အောင်ချက်သားတို့လှုပ်ထားကြတော့တဲ့သင်္ခါရတရားတွေဟာဖြစ်ပြနေရလို့တနေ့ကျတော့ကိုလည်းဒီလန်သွားရမယ်ဆိုတော့ဥစဉ်တို့ဒကာတော်မှာအပေါက်တော်ကောင်းတို့တွေကလည်းပဲယခုအိုခြင်းဒုက္ခသေခြင်းဒုက္ခနာခြင်းဒုက္ခသေခြင်းဒုက္ခဆိုတော့ဟာဒီဒုက္ခတွေမလာသေးခင်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများ